ဝိနည်းဒီနေ့က2022ခုနှစ်ဩဂုတ်လ6ရက်စနေနေ့ညနေပိုင်းသဘောတရားရာပိုင်း285ချိန်မြောက်ထေရဝါဒဓမ္မကမ္မဋ္ဌာန်းလမ်းစဉ်သင်ကြားဖို့ကြက်ကြက်ကတော့အသုံးချကျင်လံမြတ်ပဋ္ဌာန်းပိုင်း16အနန္တရာပစ္စယောသမန္တရာပစ္စယောဒီနေ့မှာစပြီသင်ရမှာဒါစနေနေ့ဖြစ်နေ ဩဂုတ်လ6ဒီနေ့ဩဂုတ်လ9ရက်ရှိတယ်ဘုန်းကြီးပြောတော့မှားနေ2022ခုနှစ်ဩဂုတ်လ9ရက်ပေါ့နော်ဒီနေ့ဒီနေ့မှာတောက်ကြတောက်ကြနေတောက်ကြနေခုနလေးပြန်ကြဒီနေ့သင်ပေးမှာက တော့ပြန်ပြေးတာဒီနေ့သင်ပေးမယ့်အကြောင်းအရာကအခုလာငါရဲ့တောက်ချာနေညနေပိုင်းထီရောက်တော့ကမ္မဒဓမ္မလမ်းစဉ်တောက်ချာကျန်လမ်းမြတ်ပဒအပိုင်း15ပေါ့အနန္တရပစ္စယောသမန္တရပစ္စယော ဒီနေ့မှအနန္တပစ္စည်းသမန္တပစ္စည်းစတင်ပေးမှာပေါ့အဲဒီပစ္စည်းကိုလေ့လာတော့မယ်ဆိုတော့ဘုန်းကြီးတို့ကအလိုရမလဲဆိုတော့ဒီပစ္စည်းကိုမလေ့လာမီသိပင်သိတိုက်တာလေးတွေအရင်ကြောကြမယ်လေ့လာမယ်ဘာတွေသိထိုက်လဲဆိုတော့လောကမှာသဘာဝဖြစ်စဉ်နေရာမှာတရားကြီးရှိတော့ဘူးနော်အဲဒီနေရာမှာတရား၅ပါးဆိုဒီမဆု ဆိုလေးလည်းပေးထားတယ်နေမတရား၅ပါးနေမတရား၅ပါးအဲ့ဒီ၅ပါးကိုအရင်ပြောပြမယ်နော်နေမတရား၅ပါးကနံပါတ်၁ကပီစနိယမနံပါတ်2ကဥတုနိယမနံပါတ်3ကကာမနိယမနံပါတ်3နံပါတ်4ကဓမ္မနိယမနံပါတ်5ကစိတ်တနိယမဣဇနိယမဆိုဘုန်းကြီးတို့ မျိုးစင်းမှာ ဖြစ်တဲ့အပင်တို့ အပင်အသီးတွေဟာမျိုးစင်းနဲ့တူစွာ ဖြစ်ပေါ်လာတဲ့သဘောပဲမစိုးမှဖန်ဆင်းလို့စီမံလို့ဖြစ်လာတော့တယောက်ကစီမံလို့ဖန်ဆင်းလို့ဖြစ်လာမှုသူ့သဘာဝအတိုင်းပဲဒီမျိုးစေ့ကဒီပင်ဖြစ်မယ်နောက်အဲ့ဒီမှာတခါထူးထူးခြားခြားပေါ့နော်ဘုန်းကြီးတို့ဒီစိုက်ပြုံးနေတဲ့ပုံစံတွေဆိုပုံပြီးတော့ အဲ့လိုပဲခြုံလွယ်လို့ဘာလို့ပြောတော့ဒီမှာတော့စာမပြောတာတော့မြောက်ရကုအညွန့်ကအဖြာလက်တခိနယ်မျိုးရိုးတွေကြတော့တခိနယ်ဆိုတဲ့မျိုးတွေကြသစ်ပင်ကတောင်းရကုန်လို့ရနေကြပန်းတို့ဘာလို့ကြနေရှိရပဲကိုမျက်နာလက်မဟာလာနုံးတွေမဟာလာမဟာလုံးຫນွယ်ဒီမှာစာမတွေ့တာတော့အဲ့ဒီຫນွယ်တွေကြသစ်ပင်ရှိရပဲရှေ့ရှုပြီးဖြစ်တယ် ဘုန်းကြီးတို့အုံသီးတို့ပါလို့ဆိုထိတ်မှပေါက်လေးတွေဒီရာလေးတွေပါလာတော့ဒါတော့သူ့ရဲ့ဗီဇနေရာမှာတိုင်ဖြစ်တာမရှိမှဖန်ဆင်းပြုလုပ်စီမံလာတော့မဟုတ်ဘူးသူဗီဇနေရာမှာတော့ဖြစ်တယ်ဒါဗီဇနေရာမှာဥတုနေရာမှာဥတုတွေလည်းဒီတိုင်းပဲနော်ဥတုနေရာမှာဥတုနေရာမှာမှာသူဥတုဒုက္ခလာနဲ့သူအပင်များအဒီများပွင့်လာပြုတော့ ဒါမျိုးတွေပေါ့အဲ့ဒါလည်းဘယ်သူမှပြုလို့ဆရာမလို့နော်ဒီကူလာကစုံလာမှာဆိုရင်ဟောလာဘာပန်းနေပွင့်နေစာယူသူ့လာနေသူပဲဆောင်းရနေမယ်ဆိုဘာပဲပင်နေပွင့်နေသူကလည်းဒါတော့ဥဒုနေယမနော်ကမ္မနိယမကမ္မနိယမဆိုတော့ဘာလဲဆိုတော့ဘုန်းကြီးတို့ တတ္တဝါတွေကရှေးကပြုခဲ့တဲ့ကံနဲ့တူစွာအကျိုးပေးပါဘယ်မှပြုလုပ်ထားတာမဟုတ်ကံနဲ့တူစွာအကျိုးပေးပုံကိုယ်ကတိတ်ကကောင်းကံတွေပြုခဲ့ရင်တော့ကောင်းတဲ့အကျိုးတွေပေးတော့အတိတ်တုန်းကမကောင်းကံတွေပြုခဲ့ရင်တော့မကောင်းတဲ့အကျိုးတွေပေးပါတယ်ဒါနဲ့ပတ်သက်ဘုရားလက်ထက်ကဖြစ်ပျက်လေးတွေဒီနိယမတရားဆိုတော့ဘုန်းကြီးတို့ဓမ္မသင်္ကနီထက္ကတာဒီမှာပါတယ်ပေါ့မှတ်စုပဲ ပဋ္ဌာမစုတဲ့ခုနပြကြည့်လိုက်မနေ့မှတရား၅ပါးဘုန်းကြီးပေါ်ပြတာအဲ့ဒီမှာဒီနေရာမှာတရားကဓမ္မသင်္ကတိထက္ကရာလို့ဘုန်းကြီးပြောတာဆံငါးတွေကတော့ထာတာလိထက္ကရာပေါ့နော်ဓမ္မသင်္ကတိပါဠိတော်ဘုရားဟောတာအဲ့ဒီဘုရားဟောမှာပဲပြန်ဖွင့်လို့ဒါထာတာလိထက္ကရာလို့ခေါ်တယ်ဓမ္မသင်္ကတိထက္ကရာလို့အဲ့ဒီအတိုင်းဘုန်းကြီးယူပြောနေမှာကမ္မနိယမ တတ္တဝါတွေကကိုပြုလုပ်ထားတဲ့ကံတိုင်းခံရဖြစ်ကြပါတယ်နော်အဲဘုရားလက်ထက်ကဖြစ်ပြလေးနဲ့ဒီမှာပြောကြအောင်ပါကံကြိုးပေးပေါ့ကမ္မနိယမသဘောဘုရားလက်ထက်တော့ချိန်ကာလတောက်တိမြို့ပေါ့ကောသလတိုင်တောက်တိမြို့ကောသလတိုင်ပြင်မြို့တော့တောက်တိမြို့မြို့တော်ရဲ့တကားနာမှာရွာလေးရှိပေါ့အဲ့ဒီရွာလေးမီးလောင်မီးလောင်တဲ့အခါကျတော့ ဒီအိုးအောက်မှာရေအိုးတွေအောက်မှာခံထားတဲ့ကရုပ်ကွေအချောင်းကလည်းမီးလောင်မီးလောင်လေတိုက်တဲ့ခါကျဒီကရုပ်ကွေကမီးလောင်တာနဲ့ပေါ်ပြန့်တဲ့လေလက်တူပါသွားတော့ပါသွားတဲ့ချိန်ကောင်းကင်လေးကြီးတဲ့ကောင်လည်းပြန်လာတယ်သူကပဋိသွားဖြစ်ဒီကလည်းပေါ်ပြန်တက်သွားတယ်ကြီးကလည်းပြန်လာတဲ့ချိန် level ဆုပ်ပြီးတော့ကြီးကမြေပြုတ်ကြပြီးတေတော့တာ တိုက်ဆိုင်မှုတစ်ခုပေါ့နောက်သမုဒ္ဒရာရဲ့ရှေးတုန်းကတော့လေကြီးတွေသင်္ဘောကြီးတွေနဲ့လေကြီးကြီးပေါ့နော်အဲ့ဒီပေါ်မှာပစ္စည်းပစ္စည်းတွေတင်ပြီးတော့ကုန်ရောင်းဝယ်လုပ်ကြအဲ့လိုသွားရင်လည်းသမုဒ္ဒရာအလဲကောင်တော့မှာဒီလေသင်္ဘောကြီးကရွက်နဲ့လွင့်တော့လည်းမသွားဘူးသူတို့ပါလာတဲ့ဆက်တွေနဲ့ သွားခိုင်းတော့လည်းသွားလို့မရအောင်လုပ်လို့မရဘူးအဲ့ဒီမှာသင်္ဘောပေါ်မှာရှိတဲ့ပုံကိုတိုင်ပင်ကြတယ်အင်္ဂါတို့သင်္ဘောပေါ်မှာတော့မကောင်းတဲ့ပုံကိုပါနေပြီရှေးတို့ကနီးစနစ်ပေါ့နော်မကောင်းတဲ့ပုံကိုမဲချပြီးတော့ဒီမကောင်းတဲ့ပုံကိုဒီမှာပါနေဖယ်ရှားကြမယ်ဒီလိုတိုင်ပင်ကြအဲ့လိုတိုင်ပင်တဲ့ခါကျဒီသင်္ဘောလေတကြီးရဲ့အမျိုးသမီးပေါ့နော် သူ့မျိုးသမီးပဲမဲချတော့ကြာလေတကြီးဆိုတော့တကထပ်ပြီးမဲချမဲပြန်လို့ပြန်တယ်ဒုတိယချိန်နဲ့သူပဲကြာတတိယချိန်နဲ့သူလည်းကြာအဲလေတကြီးသင်္ဘောတကြီးလည်းဘာမှမတတ်နိုင်တော့သူတယောက်အတွက်နဲ့များတော့ပျက်စီးမခံနိုင်ဘူးဆိုပြီးတော့သူ့မျိုးသမီးကိုလည်းပင်တဲကိုဆွဲပင်လယ်ထဲပြစ်ချလိုက်တာပေါ့အဲ့လိုပြစ်ချလိုက်တာလည်းပြန်တယ် ခုနလေသင်္ဘောကြီးကချက်ချင်းကြီးသူကသူပေါ့လေဟုံနဲ့ဆက်ဟုံနဲ့ချက်ချင်းထွက်ပါသွားလို့ရပါဒါတခုပေါ့ပြဿနာနောက်တစ်ခုကဘာလဲဆိုရန်တပါတောင်ချေရင်လှိုင်ကူတခုမှာရှေးရှေးရန်တော်တွေကြတော့ဒီတောင်လှိုင်ကူတွေဘာလဲတိတ်ဆိတ်မှုရတာအဲတောင်ချေလှိုင်ကူတခုအဲ့ဒီမှာသွားပြီးတရားအထုတ်တရားထုတ်နေတော့ ကလင်လောက်တာလို့သဘာဝဘေးရလို့ရှိမှာပေါ့တကူတရားကြောင်းတက်လောက်လိုက်တော့တောင်ထိပ်တကူကပြိုကျလာကြောက်တော့အကြီးကြီးကသူ့ရဲ့လှိုင်ကူဝမှာဒီတိုင်းသွားပိတ်ထဲထဲရန်တော်ရှိမှလည်းသိဖို့မရပါဘူးဘေးမှာလည်းဒီကြောက်တုံးတကူကပိတ်ထားလိုက်တော့အတွင်းထဲမှာဒီရန်တော်ခုနှစ်ပတ်လို့နေနေရတယ်ခုနှစ်ပြည့်တဲ့ခါကျဒီကြောက်တုံးညသူ့အတူပဲအလိုလို လိမ့်ကြပြီးမွဲ့သွားပြန်အဲ့ဒီအကြောင်း၃ခုပေါ့နော်ဒီမြတ်စွာဘုရားစေတုံအကြောင်းဟိုမှာတရင်သုံးတရားဟောနေတဲ့အချိန်မှာဒီအကြောင်း၃ခုကဘုရားကြီးရောက်လာရောက်လာတော့မေးလျှောက်ကြတော့အဲ့ဒီမှာမြတ်စွာဘုရားသူတို့သုံးရဲ့အတေးအကြောင်းအရာလေးဟောပါတယ်အဲ့ဒီသုံးခုထဲမှာကြီးကြီးကရှေးလူဘော လူဖြစ်စဉ်ကာလတော့ကလူကနွားနဲ့ဖက်ပြီးအတန်မွေးအောင်ကြောင့်လိုရတာပေါ့ညာဒေတာတွေမှာဆိုနွားတွေနဲ့လဲထွန်းရတယ်ကုံတွေလိုရတယ်ကုံတွေထွန်းရတယ်စာရုံအဲ့လိုလုပ်တဲ့အခါကျဒီနွားကခိုင်းတဲ့တံမလို့ဘူးပေါ့ဗျာချိတ်ကန်ကန်ဖြစ်အဲ့တော့နွားကိုခိုင်းတဲ့တိုင်းဆုံးမလို့ကျိန်နဲ့ရိုက်လို့များဘာနဲ့လှုပ်လို့များဆိုဘာလုပ်လဲဆိုနွားရဲ့ level မှာ ကောက်ရိုးတွေကောက်ရိုးကိုလို့အဲ့ဒီ level မှာစုပ်စုပ်ပြီးတော့မီးနဲ့တိုက်လွတ်တာအဲ့ဒီမှာနွားလည်းပေးသွားတာအဲ့ဒီသူလုတ်ခဲ့တဲ့အကုသိုလ်ကံကြောင့်ကိုအခုကကြီးဖြစ်တဲ့ကံကြတော့ဟုတ်လားကောင်းငင်မှာပြန်သွားတဲ့ချိန်မှာခုနကမိကယုတ်ကွင်းကလေနဲ့ပင့်တက်ပြီးလာစုပ်ပြီးလက်ဆုံးရှုံးอ่ะခုနလေတကြီးရဲ့ဇနီးမရကြဘာဖြစ်လဲဆို ရှေးအတိတ်ဘဝတုန်းကသူကခွေးတကောင်စိတ်ဆိုးစိတ်ဆိုးပြီးဘာလုပ်လာလဲဒီခွေးလေးကိုသူကအစားလည်းမပေါ်လဲပင်မှာတဲကိုဆွဲပြီးတော့ရေထဲမြစ်ထဲချောင်းထဲကိုနှစ်သက်ပြလိုက်တာအဲ့ဒီဘဝအဲ့ဒီကုအကုသကံနေချောင်းကိုဟောဒီဘက်ဘဝမှာ လေတကြီးကြောဖြစ်ပေမဲ့လို့ရှိအာဟုတုကံကြောင့်မို့ပင်မမသွားနိုင်မနေတဲ့နေရာမှာမဲချပြီးတော့ပင်လေထဲမှာတဲဟုလေပင်ဆွဲပြီးပြစ်ချအတခါနဲ့ပြင်မျိုးရောက်တော့နော်ယဟန်တော့လိုင်ကုတကူထဲမှာတောင်းတောင်းရဲ့တောင်းချင်းလိုင်ကုတကူထဲမှာအထုတ်နေသူကဘယ်လိုလဲဆိုရှေ့အတိတ်ဘဝကနွားကြောင်းသားဖြစ်ခဲ့နွားကြောင်းသားဖြစ်စဉ်ကာလက နွားကြောင်းသားတို့သွားဒီသွားပေါ့နွားတွေနဲ့မောင်းစက်ချက်တွေရှောင်းမောင်းနွားတွေကြောင်းကြောင်းရင်ကြောင်းနဲ့တောင်ကိုတောင်ဘုတ်တစ်ခုနာရောက်သွားတော့ဘုရကောင်ပဲဘုရကောင်အဲတောင်ဝတွင်ဝင်သွားတယ်ဝင်သွားတော့မြင်တော့နွားကြောင်းသားကဘာလုပ်လဲအဲဒီသူသွားတဲ့တွင်းပေါက်တွေကုံလိုက်ပိတ်တာပေါ့ခဲဒီအာရီနဲ့ကုံလိုက်ပိတ်ပိတ်ပြီးတော့နေဝင်မိုးချုပ်သွားတယ်ကဲသူကအိမ်မှာ နွားတွေတိမ်ပြီးရွာပြန်သွားတယ်အဲ့ဒီနေရာကိုနွားကြောင်သောပုဂ္ဂိုလ်တော်တော်နဲ့ရောက်မလားခုနှစ်ရက်လောက်နေမှဒီနွားချက်နေရာရောက်တဲ့ကသူခုနကအရင်ဘက်ကလောက်ထားခဲ့တဲ့ဖုတ်လေးပေါ့လေအဲ့မှာသွားကြည့်အဲ့မှာသူကအပေါက်မှန်များဖွင့်ပေးလိုက်တော့အပေါက်မှန်များဖွင့်ခုနှစ်ရက်လုံးလို့စားမစားရအာနေပြီးတော့ထွက်လာတယ်ဖုတ်လေးမြန်အဲ့မှာသူကတနာပြီးမတတ်ပဲနဲ့လွတ်ပေးလိုက် အဲ့ဒီအာဟုတုကံဒီကြောင့်ကိုရံဘဝလန်ကူထဲမှာခုနှစ်ရက်တိုင်တယ်ပိတ်လောင်ပြီးခံစားဒါပြောအဲ့မှာဘုရားဟောသွားတာတွေကဘာလဲနအန္တလိခိကောင်းငင်မှာအန္တလိခိကောင်းငင်နဲ့ထီတော့တည်တဲ့ပုဂ္ဂိုလ်ဟာပပကမှာမိမိပြုလုပ်ခဲ့တဲ့မကောင်းမှုမျိုးစိမှ နာဘုံစတိမလွတ်ဘူးနော်ကိုကမကောင်းမှုတွေလောက်ထားတယ်ကြောက်လို့ကောင်းငင်မှာတက်ပြီးတော့လာကဘာတက်ပုံမဲ့ဟိုတက်ပုံမဲ့ဒီတက်ပုံမဲ့ဒါပေမဲ့ကိုပြုတ်လောက်တဲ့အကုသိုလ်ကတော့မလွတ်ပါဘူးဘယ်နေရာ ပုံလို့နေနေအခုကောင်းငင်မှာသွားနေတဲ့ကြီးနော်မတော်တဆသူကသူသူအကုသိုလ်ကံကြောင့်ကြီးဘလို့မှမဖြစ်နိုင်စေရဖြစ်နိုင်စေအကြောင်းမရှိတဲ့မိကွန်းကလာဆုပ်ပြီးသိသွားတော့နော်ကိုပြုတ်လောက်ထားတဲ့ကံ နာသမုဒ္ဒမစ္စီသမုဒ္ဒလည်း၌ထီတော်တည်နေသောပုဂ္ဂိုလ်ဟာလည်းပါပကံမောမိမိပြုလုပ်ခဲ့တဲ့မကောင်းမှုအကျိုးမှာနာမုတ်စတိမလွတ်ဘူးကုသမုဒ္ဒရာ ရေးလဲရောက်နေဟုတ်လားရေးလဲရောက်နေကျန်နေဟုတ်လားဒုဒ္ဓလည်းနဲ့ဘာမှထိခိုက်စရာအကြောင်းမရှိဘူးဒါပေမဲ့သူကံကဆက်ရောက်လာတော့ ဒီသမောသားတွေကဘာလုပ်လာလဲမကောင်းတဲ့ပုံကိုမဲချပြီးရှားတော့သူ့ပဲထပ်တလဲလဲကြာတော့သူ့အကုသကံအဲ့လိုကြိုးပေးလာအဲ့တော့ပြောချင်တာကတော့မကောင်းမှုတွေပြုလုပ်ပြီးတော့သမုဒ္ဒရာလည်းမှာသွားပုံနေသည့်တိုင်တော့မှကိုယ့်ရဲ့မကောင်းမှုကိစ္စကမလွတ်ပါဘူးဒါကိုပြောချင်တော့နောက်တစ်ခုကတော့ဗာလဲဆိုတော့နပပတနာဥယောရံပဝိတ္တ အပ္ပဒါနံတောင်တို့ဤဝိဝဒတောင်ကောင်းတောင်ပေါ့နော်ပေါ့ကူအောင်မြေ offline ကူကြီးတွေပေါ့နော်ဒီလိုလုပ်ပြီးတော့ကိုသေးသေးကြောက်လို့ပုိတ္တဝင်၍ထီတော့တီးနေပုံနေတဲ့ပုံကိုယ်ဒီပါပကမမင်းပြုကြတဲ့မကောင်းမှုအကျိုးမှာနာမုတ်စတိမလုပ်ဘူးမကောင်းမှုဒုစရိုက်တွေလောက်တာနော်ကိုပြုတ်လို့ထားတဲ့ကံအတိုင်းပဲနော်ဟိုလာကြောက်လို့ဒီခေတ်မှာဥမ္မဏကောင်းတွေတူး နော်ကူတွေမြေကြီးထဲမှာပေါ့လုံလုံချုံဖြစ်အောင်လို့ဘလို့ပဲလုံလို့အကုသက မကောင်းကျိုးတွေပေးလိုက်မလွတ်ပါဘူးလို့ဘုရားဟောတာနဝိစတိတောဇဂတိပတိတောယထထီတော မုံစီယပါပကမကိုပြုလုပ်ထားတဲ့နော် မကောင်းမှုသူစိုက်တွေပြုလို့ထိုင်လို့ဘယ်နေရာဘယ်ဒေသပဲပုံနေလို့နေနေမလွတ်မြောက်ပါဘူးဒါပြောသွားတော့ဗောဗျာနော်ဒီမှာပြဘုန်းကြီးမှတ်စုပေးထားတယ်အဲဒီခုနပေးတယ်မှာမှတ်စုတယ်မှာအနန္တပစ္စည်းမှာနောက်ဓမ္မနိယမဓမ္မနိယမပါမယ်နော်ဓမ္မနိယမအဲဒီမှာဘုန်းကြီးမှတ်စုပေးထားတော့တရားလောင်းတို့ရဲ့အောက်လာလိမ့်မယ်ဓမ္မနိယမအောက်အပေါ်အပေါ်မှာအပေါ်မှာဒီအောက်ရောက်ကြောက်ပြောတော့မှာလို့ စနာလေးနိယမတရား၅ပါးဆိုအပေါ်တက်လာဘောမန်ပေါ်တက်လာဓမ္မနိယမဆိုတာဘာလဲဆိုတော့အဲအဲ့ဒီမှာဓမ္မနိယမဖရာလောင်းနေပရိသန်နေတည်တဲ့အခါပြီးတော့အများကြီးပေါ့နော်သူရဲ့ပါမီဘုံကံနေကြောင့်မို့လောကတထောင်လုံးကတုံလောက်တာငလင်လောက်တာပေါ့ ဘုရားတော်ပရိသတ်နေတည်တဲ့ခါကျလဲသူ့ရဲ့ပါမီတွေကြောင့်ပါမီဘုံကံပါမြောင်ငလင်လောက်တယ်ဘုရားဖြစ်တဲ့ခါမှလည်းငလင်လောက်တယ်ဓမ္မစကြာဟောတဲ့ခါလို့ဘုရားပရိနိဗ္ဗာန်ဆံအာယုသင်္ခါရလွတ်တဲ့ခါလို့ပရိနိဗ္ဗာန်ဆံတဲ့ခါလို့အဲ့ဒီမှာဘုရားရဲ့ဘုံကံပါရမီတွေကြောင့်လောကရတစ်တောင်းလုံးပေါ့နော်ဒီဘုန်းကြီးတို့32ပုံပေါ့လောကရတစ်ခုပေါ့နော်အဲ့ဒါလောကရတစ်တောင်းလုံးကတပြိုင်တည်းလှုပ်ရှားသွား အဲ့လိုမျိုးအဲ့ဒါကတော့ဓမ္မနေရာမှာဒါဘုံကပြောင်းလို့လို့ဘုံကပါရမီရှိတဲ့ပုံကိုယ်ရဖြစ်ရုပ်ဖြစ်စဉ်ဓမ္မတာပဲဒါကိုဓမ္မနေရာမှာလို့ခေါ်တယ်စိတ်တနေရာမှာဆိုတော့ဘာလဲဆိုအာယုန်နဲ့ဓာရပေါင်းစုံတိုက်စင်မြန်ပြုလို့သူစီမံမှုရှင်မြန်စိတ်အစင်နဲ့သူ့အနေနဲ့သူ့ကိစ္စနဲ့သူဖြစ်တဲ့သဘောမျိုးပေါ့ခုဘုန်းကြီးတို့အနန္တရပစ္စ ဒီလေးလာတော့မယ်ဆိုဒီစိတ်တနိယမသဘောကိုလေးလာတယ်စိတ်တနိယနာသဘောကိုသိချလေးလာထားမှဒီနန္ဒရပစ္စည်းဖြစ်စဉ်အပြည့်နော်အဲ့တော့ဝီထိပေါ့ဗျာဘုန်းကြီးတို့မှာဝီထိဇာလေးပြတာအဲ့ဒီဝီထိဝီထိဇာလေးကြည့်ကြမယ်နော်အောက်မှာဝီထိဇာလေးအဲဒီမှာနော်ဝီထိတွေဘုန်းကြီးတို့ပေါင်းရေးထားပါနော်ဒီဝီထိတွေကိုလေ့လာမယ်အကုန်လုံးသိတာကဘုန်းကြီးတို့ဒါက တိတဝငါစရပုဂ္ဂုပိစီကဒါသက္ခုဝိညာဉ်သောတာဝိညာဉ်ခန္ဓာဝိစေဝဝိညာဉ်တာမတိဇံတာနိဒအဝုထောဇောခုနှစ်ခြင်းတရားနဲ့ခြင်းပုံဝင်ပေါ့ဒါကတော့ဟိုသက္ခုတရာဝိသီသောတာရာဝိသီခန္ဓာရာဝိသီစေဝတရာကာယရာပိစ္ဆရာဝိသီခေါ်တယ်နော်တကယ်လို့ဘုန်းကြီးတို့ကဘွားတကူအရင်ဘွားသေးလာပြီဒီဘက်ဘွားပဋိသန္ဓေနေလိုက်တယ်နော်သေတာနေတယ်ဘာမှမကြောက်ခဏလေးပဲဖြတ်ခသေးပြီးဘွားတကူရောက်သွားတာဒါပဋိသန္ဓေနေလိုက်တာ အဓိတန်နေတည်တဲ့ဥပတိပင်ပြီးတော့ဘဝ15ချက်16ချက်မနောရဝဆံပြီးတော့ဒီမှာလောဘဆော9ချက်ဖြစ်တရားယုံပေါ့ဒီလိုမသိမချင်းဒီဟာတွေကတော့ဖြတ်သွားဒါတွေအကုန်လုံးတွေ့ရတွေ့ရပေါင်းလာတော့နော်ဒါကဘုန်းကြီးတို့ပဋိသန္ဓေဝိထိနော်ပြီးတဲ့အခါကျတော့ဒီဘဝရလာပြီဆိုတော့မြင်ကြအောင်နေမြင်မဲကြားကြအောင်လားတခုတရားမြင်ယူပါအစင်းကိုမြင်မဲတာတော်အတန်ကိုကြားမယ် ယူပါဝန်ဆင်းမြင်ကိုရှိမှတွေ့လာကြုံလာကိုမျက်စိကကောင်းမယ်ဆိုငခုပေါင်းစုံတိုက်ဆိုင်မိလာရင်ဒီစိတ်စေနာစကုစကုဒရာဝီထိစကုဉ္စိတ်ဆိုစိတ်စေနာညာဒဏ္ဍာရင်းနဲ့တံဖြတ်ပါမှာနော်အတန်နဲ့နာပေါင်းစုံတိုက်ဆိုင်မိလာရင်တိတဝဘုံကစလာဘုံကိုပိစပစ္စရဝဆံတော့တောတဝဉ္ဉ္ပေါ့အနန္တနဲ့နှာခေါင်းတိုက်ဆိုင်လိုက်ဒီမှာကာနာဝဉ္ဉ္ စားစရာနဲ့ရှာတွေ့ဆုံလာဇေဝဝิญဉ်ကိုယ်မှတခုတွေ့ချိလာရင်ဒါကာယဝิญဉ်တခါမနောဒွါဒစိတ်ထဲမှာဖြစ်တဲ့မနောဒွါဒအဲ့ဒါကြတော့သူကစိတ်ထဲမှာပဲဖြစ်နေစိတ်ထဲမှာဖြစ်နေကဘုံငါဇရဏဘုံကုတ်ပြစရာမတော်တာဝဆံသူလည်းဇောခုနှစ်ချိန်ပေါ့ဘုန်းကြီးတို့ဟိုမှာဘုန်းကြီးတဝိထီအရင်တော့ကဝီဒီရှိက သကုရဝီတိနောကမနောရဝီတိဒီလိုတန့်ပြန်လာအဲ့လိုပုံစံနဲ့ဒီလိုပါနော်ဖြည့်ရုံဖြည့်စရာအဲ့လိုလိုဖြစ်တော့သကုရဝီတိလို့နေမြင်သိစိတ်ကမဖြစ်ဘူးနောကမနောရဝီတိတွေဆက်ဖြစ်မှမြင်သိစိတ်တို့ကြားသိစိတ်တို့ဒါတွေကဖြစ်တယ်ဒါကလက်ရှိဘဝမှာနောက်ကတေဂာနိကာလမှာဖြစ်တဲ့ဗရဏတာနာဝီတိပေါ့ဗရဏတာနာဝီတိကလည်းနှမျိုးဖြစ်နိုင်တာပေါ့နော်သကုရတော့ ပြေစွာတော်မရဏသာနာဝိတိရှိတယ်မနောတော်မရဏသာနာဝိတိဖြစ်စဉ်ပြေစွာတော်မရဏသာနာဝိတိဆိုထုံးစံတဲ့တိတောဘုဂုံကသနာဘုဂုံပိစေတာပြေစွာဝဇာနော်ဒီမှာသုကုညင်သောတာဝိညာဉ်ကာဏဝိညာဉ်တခုတရားမြင်မယ်ခုတရားကြားမယ်ဆိုသောတာဝိညာဉ်ပေါ့တခုအနံ့ရမယ်ဒါပြောလို့အဲ့ဒါဆိုကာဏဝိညာဉ်တာမရိယတာနေတာဝုတ်ထောသူကြမရဏတာနာဆိုတာ၅ချိန်ပေါ့တရားနှစ်ချိန်နော်နောက်ဘဝင်စုတိ ပြီးတော့တည်သွားဘဝတစ်ခုရောက်လာဒီမှာတော့ဇောနော်စုရီကြတော့ကျတော့အဲ့လိုမျိုးမျိုးရှိတာပေါ့ဒါရေပုံရဘုံကြီးရေးထားတော့နော်နောက်ပြီးတော့ဘုံကဆလနာမနောဒရမရဏတဏ္ဍဝတိဆိုရင်ဘုံကဆလနာဘုဂ္ဂပြောင်းမနောဒဝဆံမရဏတဏ္ဍဇော၅ချိန်ပေါ့ပြီးတော့တရားအောင်တဲ့ချိန်ဘုံဝင်စုတီဒီလိုမှတ်ထားနောက်ဒီဝိဓိဖြစ်စဉ်လေးတွေပေါ့နော်ဒီဖြစ်စဉ်လေးတွေအကြောင်းကျိုးဖြစ်စဉ်လေးတွေအဲ့အောက်မှာဘုံကြီး ဆောင်ပုံလေးနဲ့သက္ကရာဝီဒီတစ်ခုလောက်ပြောချင်တာအောက်မှာဆောင်ပုံလေးရေးတာအပေါ်တင်လိုက်တကယ်အဲ့ဒီမှာနော်မြင်သိစေဖြစ်ကြောင်းခုနကဝီဒီဇာလေးနဲ့ရှင်ပြခြင်းဘုန်းကြီးအရင်ကပြတဲ့ဝီဒီဇာနဲ့ရှင်လိုက်လိုက်ရတယ်ကိုကြီးအရင်ကကျောက်အဲ့ဒီမှာ မြင်သိစေဖြစ်တယ်ဆိုတာကရှေ့ကယူပါယုံကလည်းရှိရမယ်ကိုယ်မျက်စိကလည်းကောင်းရမယ်အဲ့ဒီနှစ်ခုပေါင်းစုံတိုက်ဆိုင်လာပြီးတဲ့အခါမှာမြင်သိစိတ်ဖြစ်တယ်ဒါကတော့ဘုန်းကြီးတို့ ရေပုံရအဓိကအကြောင်းရင်းတွေပြောတယ်ကြံတဲ့အကြောင်းရင်းတွေလည်းရှိသေးတယ်ဘုရားကတော့အဲ့ဒါကိုနှစ်ခုကိုပဲမြင်သိစေဖြစ်ကြောင်းနေတယ်ဗျာကြံတဲ့အကြောင်းရင်းတွေဟောဒီမှာနော်ဒါကတော့တကယ်ဖြစ်စဉ်ပေါ့နော်ဒီသုဒ္ဓဝတီသောဒဝတီနောက်မှာဒီမနောဒဝတီသုံးလေးချိန်လောက်ဖြစ်ပြီးမှသာလင်ဒီမြင်သိစေကြားသိစေအနံသိစေဒါပဲစုပဲဝါဆိုဆုံးဖြတ်နိုင်တာဟုတ်အဲ့တော့ဒီမှာဒါလေးပြောချင်တာဗာလဲဆို ဒီစကုရတော်ဝီဒီဖြစ်တဲ့ခါမှာဒီယူပါယုံနော်ဟောဘုန်းကြီးဆိုတော့ယူပါဝင်ကြည်ရမြန်နေဒီတော်ဘုံကဆိုတော့ဘုံဘုံဖြစ်စရာဝဇာနေမှာဒါနနာဒီစိတ်ဆင်ကသူ့အတူတန့်ဖြတ်သွားတာနော်အဲ့တော့ဒီမှာကြည်လိုက်ပါလို့ဒီမြင်မြင်သိစိတ်ဖြစ်ဖို့ဆိုရင်ကြည်လိုက်ရှေ့ကယူပါရောအစင်းယူပါရောလည်းရှင်မဲ့ကိုမျက်စိအကြည်တတ်ကလည်းကောင်းအောင်ပဲဒီနှစ်ခုပေါင်းစုံဒါအများဆုံးသိတယ် ဒါပေမဲ့ဘာကြံသေးလဲဆိုဘုန်းကြီးတို့အလင်းရောင်မရှိဘဲနဲ့ဘုန်းကြီးရဲ့ရုပ်ကိုမမြင်နိုင်မမှောင်သွားမယ်ဆိုရင်ဘုန်းကြီးရုပ်ကမပေါ်တော့ဘူးပေါ့အဲမျိုးပေါ့ကိုယ်ကလင်းရောင်ရှိနေလို့မြင်နေရတော့နော်အဲတော့အာလောကဆိုစက္ခာလောကလေဒီဆရာတို့ပြရရေးတာစက္ခာလောကစက္ခုကစက္ခုပတာရမျက်စိအကြည့်တာလေးကလည်းရှိရမယ်ယူပကအစင်းယူပါယုံလည်းထင်ရမယ်အာလောကဆိုအယောင်လင်း အလင်းရောင်လည်းရှိရမယ်အာလောကပြီးတော့အလင်းရောင်ရှိပြီမဲ့လို့ဆင်ញင်နှလုံးသွင်းမှုမရှိရင်လည်းပဲနော်မနတိကာဆင်ញင်နှလုံးသွင်းမှုကလည်းရှိတယ်နော်မနတိကာစေတသိက်ခေါ်ဒီမနတိကာစေတသိက်တွေကလည်းအကြောင်းနော်အခုဘုန်းကြီးအတန်ကိုအာယုံပြုနေမယ်ဆိုရင်ဒီယုတ်ကဘဝဝသွားမှာဆင်ញင်နှလုံးသွင်းမှုမရှိတော့ဘုန်းကြီးယုတ်ကိုတခြားကြည့်နေမယ်ဆိုရင်တော့အတန်ကဝေဝါသွားမှာပဲ မနတိကာရဆိုအဲ့ဒါပြောတယ်နော်မနတိကာရဆင်ញင်နှလုံးသွင်းမှုကလည်းရှိရကိုကအခြားအာယုန်တကူသူကဆင်ញင်နှလုံးသွင်းပြီးအတန်ကောရုပ်ကောပျောက်သွားမှရှိရဘလောက်ဖော်လုံးနေဒါမျိုးပြောတယ်ပြီးတော့မြင်သိစေဖြစ်ကြောင်းတရားကတော့မူရင်းကတော့အကုန်လုံးသိတာကသကုပတာရယုံနဲ့ယူပါယုံပေါ့နော်ကိုမျက်စိကြည်တာနဲ့အစင်းယူပါယုံဒါပေမဲ့လို့အဲ့ဒါအကြောင်းကတော့ဒီနှစ်ခုတင်ပေါ့ဘူးနော် အဲအာလောကအလင်းရောင်လည်းရှိမှ မနတိကာရဆင်ញံနှလုံးသုံးပါရှိမှ နော်အကျိုးတရားတစ်ခုဖြစ်ဖို့အတွက်အကြောင်းများဆုံးဖြစ်တယ်ဒီဟာကိုပြောချင်တယ်နော်အဲတော့ဆိုလိုတာဒီမြင်သိစိတ်ဖြစ်ဖို့အတွက်ဒီအကြောင်းတွေအများကြီးပေါင်းစုံမှ ဖြစ်တယ်ဒါမျိုးမှတ်ထားမယ်နော်ဂျာတိစိတ်အောက်မှာကြည့်လိုက်ဂျာတိစိတ် နောက်တော့အတန်ကိုဘုန်းကြီးကိုပရမယုတ်ကိုကြည်နေတယ်နော်အတန်ကိုဂယုဆိုင်လိုက်တဲ့ခါကျတော့ဒီတော့ဝေငါစရာပုဂ္ဂိုလ်ပြပြလာဝဆန်းဂျာတိစိတ်အဲ့မှာကိုကနားကလည်းကောင်းရမယ်ဘုန်းကြီးတန်ကလည်းရှိရနားကောင်းမယ်အတန်မရှိနဲ့မကြောက်အတန်ရှိပေမဲ့လည်းနားမကောင်းရင်လည်းမကြားနိုင်ဘူးအကြောင်းမို့နာမူရင်းကတော့သောတာနဲ့တတ္တာပေါ့သောတာက နာအကြည်ယုတ်တတ္တာကအတန်ယုတ်ပေါ့ဒီနှစ်ခုပေါင်းစုံတိုက်ဆိုင်မိလာတဲ့အခါမှာဇာတိစေပြဒါရင်လားဆိုမဟုတ်ဘူးနော်ဘုန်းကြီးတို့ပိတ်ဆို့တာမျိုးအပေါက်ကြားမရှိမနဲ့ပိတ်ဆို့တာမျိုးဆိုဘာမှမကြားနိုင်နော်မအိမ်ထဲမှာအတန်နေလုံးနေပြီဆိုဘေးကဘာသာမှမကြားတော့ကြောင်းထဲမှာအတန်နေဘေးမှာဘာသာမှမကြားတော့အဲ့ဒါမျိုးဆိုနော်အပေါက်ကြားလည်းရှိမှဒီကြားသိစိတ်ကဖြစ်တယ်အပေါက်ကြားမရှိကြားသိစိတ်မဖြစ်ဘူး တော့ဆင်ញင်နှလုံးသွင်းကလည်းဖြစ်မှာဆင်ញင်နှလုံးသွင်းမှုမရှိရင်လည်းဘုန်းကြီးဘာပြောနေလို့နေနေစိတ်ကဒီပေါ်မှာမရောက်ဘူးဆိုရင်ဘာပြောမှမသိအကြောင်းအကြောင်းလေးမျိုးပေါ့အဲ့လေဒီဆရာတော်ဘုရားကြီးရေးထားတဲ့အတိုင်းကိုကမှတ်ထားရင်လည်းပိုကောင်းခုနလိုသဘောတရားရေးနဲ့လည်းမှတ်ထားရင်လည်းရပါတယ်ဘုန်းကြီးငယ်ငယ်ကတော့ဒါလေးတွေကျက်ရတော့လို့နေသေးစေဖြစ်ကြောင်းတရားများဆိုစက္ကလောကရူပထင်ပြီးမနတိလေးလီစက္ခုကိုလေဆရာတော်ဘုရားရေးတာ ဂျာတိစေဖြစ်ကြောင်းတရားများဖြစ်ခဲ့ပါသောတာကာတတတ္တထင်မြင်မနတိလေးလီသောတာကိုသောတာပတာရာယုတတ္တာယုနော်အာဂတတ္တသောတာကသောတာအာဂတအဲ့ဒီလိုခေါ်ရအောင်အာဂတအင်းလင်းပြင် အပေါက်ကြားပါနော်မနတိကာရအဲ့ဒါသောတာဝိညာဉ်စိတ်ဂျာတိစိတ်ဖြစ်ကြောင်းတရား၄ပါးဒီလိုမှတ်ထားနော်အနတ္တိစိတ်ဖြစ်ကြောင်းတရား၄ပါး ခန္ဓာဝိညာဉ်စိတ်ဒီမှာခန္ဓာဝိညာဉ်စိတ်နော်ခန္ဓာခန္ဓာတော်ဝိထိအကြတိတဝင်ဘုံကဆလဝင်ကိုဝိစိတနော်သကုတရဝိတိသောတရဝိတိခန္ဓာတရဝိတိအဲ့ဒါဘယ်လိုဖြစ်လဲခန္ဓာစိဝါကာယပေါ့ဟုတ်ကာဏိဝါတာပြကာဏဝါတနော်ဒီဘောနငယ်လုံးရည်တင်ဖြုတ် ကာဏဝါဒကန္နာထင်ကြီးမနတိလေးလူကာဏဘုံကာဏဆိုကိုယ့်ရဲ့နှာခေါင်းအကြည်ရောကလည်းကောင်းမှာနှာခေါင်းအကြည်ရောနာစီနေမှာနှာခေါင်းပိတ်နေပဲအနံ့ရတော့မလဲနော်ပြီးတော့ကာဏယောဘေးမှာလည်းအနံ့ကရှိမှမကောင်းတဲ့နာကောင်းတဲ့နာဒီလိုရှိမှဒီနှာခေါင်းလာတိုက်ဆိုင်ပြီးအနံ့ရဒီတော့ဒီအနံ့လည်းရှိနှာခေါင်းအကြည်ကလည်းရှိပေမဲ့လို့လေမရှိလည်းဒီနံ့ကမရဘူးနော်နေလုံးဝမရှိလေပြတ်နေ လေရှိမှဒီနာကလေရသေးလာပြီးနှာခေါင်းလာတိုင်ဆင်ញင်နှလုံးသွင်းမှုကလည်းရှိမှဆင်ញင်နှလုံးသွင်းမှုမရှိတဲ့ဒီနာဘာနာမတော့မသိပါဘူးဒါလေးကြက်ထားပေါ့ခန္ဓာဝါဒခန္ဓာထင်ပြီးမနတိလေးလီခန္ဓာဘုံဒါအနတ္တိစိတ်ဖြစ်ကြောင်းတရားခန္ဓာဝိညာဉ်စိတ်ဖြစ်ကြောင်းတရား၄ပါးနောက်စာတိစိတ်ဖြစ်ကြောင်းတရား၄ပါးဇိဝါတပ ရတထင်ပြီးမနတိလေးလီစင်ဝါဘူးရှာအကြည့်နော်ရှာအကြည့်ဓာတ်ကလည်းရှာအကြည့်ယောက်ကလည်းကောင်းနေမယ်ရှာကွဲနေမယ်ရှာပူပေါက်နေမယ်ဘာမှမသိပါဘူးဘာရတာမှမသိစားစရာလည်းဒီပေါ်တင်ပြီးစားလိုက်မှာနော်ရတာစားစရာပြီးတော့မနတိကဆင်ញံလို့အတ္တပဆိုတာရေပြောတာနော်ရေတနော်ရေ တပအတပရေရေဓာတ်ရှိမှအစုတ်ဓာတ်ရှိမှဒီရတာပေါ်တယ်နော်အစုတ်ဓာတ်ရှိစားကြအရသာမရှိဘူးနော်ဘုန်းကြီးတို့တခါတလေပြောတာရှိပါတယ်နင်ကရမမကိုရတာမရှိပါဘူးချော့ကက်ကကြည်ပါဘူးရေဓာတ်မရှိတဲ့သဘောမျိုးအစုတ်ဓာတ်မရှိတဲ့သဘောမျိုးပြောတာအဲ့လိုမျိုးမှတ်ထားမှာစိန်ဝါတပအတ္တထင်ဒီမနတိလေးလီစိန်ဝါဘုဒါဆောင်းပုလေးကြက်ထားလည်းမှတ်လို့ရတယ်နောက်တစ်ခုက ကိုယ့်အကိုသဘောတရားရေးနဲ့မှတ်လို့လည်းရတယ်အသက်ကြီးလာတဲ့အခါကျဒီသဘောတရားရေးအပိုင်းကပိုမှတ်လို့လွယ်တယ်ဒါတဲ့ပိုင်းကျတော့ဘုန်းကြီးတို့ဒီဆောင်းပုတ်လေးတွေပေးရင်မှသူတို့သဘောတရားရေးအပိုင်းပြောတော့ပြောတယ်သူတို့သဘောပေါက်တဲ့ကလေးရှိတယ်သဘောမပေါက်တဲ့ကလေးရှိတယ်ဘောမပေါက်တဲ့ဒါရအောင်ကြက်ထားကွာဆိုဒါပြီးတာအဲ့လိုသွားနောက်တွေးထီစီစဉ်ဖြစ်ကြောင်းကာယဓာရဝိထီပေါ့နော်ဒီတာဝဝငါစနာပုဂ္ဂိုလ်ပိစရာပိစရာဝေဇာ ကာယဝိညာဉ်စိတ်တံပတိဆိုင်တန်တိနာဝတ္ထသောတရာယောဒါတော့တွေ့ထိသိစိတ်ဖြစ်ဖို့အတွက်ကိုယ်အကြည်ယုတ်ခန္ဓာကိုယ်ကြီးမှာလည်းနော်အကြည်တက်ကောင်းတခုတည်းရပေါ့နာယောဂဘာညာဖြစ်နေဒီလိုထိလဲဒါမသိတော့ဘူးခံစားမှုမရှိတော့ဘုရားဘာယောနဘေးရလည်းထင်ရှားတဲ့ဘုရားဘာနော်ဘုရားဘာတကွာလာထိရထိတဲ့ကမှာထထပတဝီကျဉ္ဉ္ထဏလာထိတာမျိုးကြောင့်ပိုထင်ရှားတော့ကိုယ်ရ နော်ပြင်းပြင်းထန်ထန်လာထိတာမျိုးပူတာအေးတာမျိုးထထပရဝီမျိုးပေါ့ပြင်းပြင်းထန်ထန်ထိတာမျိုးထင်ရှားထိတာမျိုးအဲ့ဒါမျိုးယောနိတော်မဏိကဆင်ញနှလုံးသွင်းမှုကလည်းရှိမယ်အဲ့ဒီအကြောင်းလေးမျိုးကြောင့်တွေ့ထိပြီကာယဝိညာဉ်စိတ်ကဖြစ်တယ်ဒီလိုမှလည်းကာယထထထထပထဝီခက်မှာကြံထမ်းတဲ့ထင်ရှားတဲ့ပထဝီဖုဒ္ဓဘာ ထင်ပြီးမနတိလေးဒီကာယဟုဟောဟောမနောဓာရဒီမနောဓာရမနောဓာရကြကြံတွေးတဲ့စိတ်ရှင်းတော့ကတော့ကြံစီတဲ့စိတ်ဒီလိုပြန်တော့အတွေးစိတ်ပါပဲဘုန်းကြီးတို့တွေတရားရှုမှအတွေးစိတ်အတွေးတွေဝင်လာပဲဘောကဝင်လာတရားဝင်လာနော်မျက်စိမိတ်နားပိတ်ထားတဲ့အခါကျဒီမျက်စိနားလေးကကိုဒီဟာတွေကမဖြစ်ပင်မလို့အတွေးစိတ် တစ်ခုတစ်ခုတစ်ခုတစ်ခုဆက်တိုက်ဝင်ဒါဒီအတွေ့စိတ်မနောဝิญဉ်စိတ်ခေါ်နော်အဲ့ဒီမနောဝิญဉ်မနောဒွါဒမနောဒွါဒနော်မနောဘဝင်အကြည်ဓာတ်နော်မနောဒွါဒဆိုတာကမနေ့ကပြောခဲ့ပြီဘဝင်စိတ်ကိုလည်းခေါ်တယ်မနောဝိဇ္ဇာနဲ့တကွာဖြစ်တဲ့ဘဝင်စိတ်ကိုလည်းခေါ်တယ်ပြီးတော့ဟရိယဝတ္ထုကိုလည်းခေါ်တယ်ဒါမျိုးခေါ်နော်မနောဒွါဒဆိုတာကစိတ်နှလုံးသားမှာရှိတဲ့ဒီမနောဟရိယဝတ္ထုပေါ့ဒီနော် ဒီနှလုံးသားမှာတည်တယ်လက်တစ်ဖက်လောက်ရှိတဲ့သွေးပေါ့အဲ့ဒီဟာကိုအဲ့ဒီဟာကိုထုလည်းခေါ်တယ်အဲ့ဒီပုံမှာပဲမနောဒရာမနောဘဝင်အကြည်တက်လေးကတည်နေတယ်ဘုန်းကြီးတို့စဖြစ်ခါစားမှာတော့ဘဝမှာစားပြီးဟိုဘဝသိပြီးသိတာနဲ့ဖြစ်တာဘာမှမကြောက်ခဏလေးဥပထေပင်သိတာလည်းဥပထေသုတိကဥပထေပင်တခါဖြစ်ပြီးဒီဘဝပရိသတ်နဲ့တည်လာတာနော်ဘဝတစ်ခုမှာအစဆုံးစိတ်ဟာဒါ ုန်းကြီးတို့ပရိသန်နေစိတ်ပဲဘဝတကူအဆုံးစားစိတ်ဟာသုတိစိတ်ပဲသုတိရဲ့စိတ်နဲ့ပရိသန်စိတ်ကဘာမှမကြောက်နော်ခဏလေးပဲနော်အဲ့ဒီဈာကာလတစ်လျှောက်လုံးပေါ့ဘဝတွေဆက်မပြောင်းဖြစ်တဲ့စိတ်မျိုးပေါ့နော်ဒီမှာသုတိနဲ့ပရိသန်ဒီလိုကြီးသုတိဥပတိပဲခဏပြည့်သေသွားတာပဲနော်ဒါကိုဘုန်းကြီးတို့ကဟိုသေခြင်းတရားကိုကြောက်လန့်နေကြတာနော်ဒီသေခြင်းတရားမစင်ញင်တာလည်းပါတယ်ပေါ့ ကိုမကောင်းမှုတွေဒုစရိုက်လောက်တာလည်းပါတယ်။ဘာရောဒီကိုဆွဲလန်းနှစ်သက်မြတ်နိုးတွေကလည်းပါတာပေါ့နော်။တရားတွေသူတို့ကောင်းတရားတွေကောင်းကောင်းကြားကြားနာနာအမတုတ်တာရင်တော့ကြောက်တာပေါ့နော်။တကယ်တမ်းကျတော့သေခြင်းတရားကဘာမှတော့မဟုတ်သဘာဝတစ်ခုပဲ။သုတိဥပတိပဲကနာပဲဖြစ်တည်ပြတ်ဟောဘွားတစ်ခုရောက်သွားတာဒါပဲနော်။ဒါပဲဘုန်းကြီးကဒါကြောက်ကြောက်ချင်းကြောင့်ဒီကြောက်စိတ်တွေပြေသွားအောင်ဘာလုပ်ရမလဲဆို သိခြင်းတရားတွေကျင့်ကျုံတဲ့ကဆင်ခြင်ရတယ်အတုပတရားတွေကျုံတဲ့ကလည်းဆင်ခြင်ရမဆင်ခြင်တော့သူကကြောက်တာပဲအဲ့ဒါမှကြောက်တာမဟုတ်ပါဘူးတစီသေးလည်းကြောက်ဟောလည်းကြောက်တရားလည်းကြောက်အကုန်ကြောက်တာဟုတ်လားဒီတရားတွေမှမရှုမခင်အောင်ဆိုဘုန်းကြီးတွေဆိုကြောက်ကနေပေါ်တာတက်ဖို့ခက်တက်ကနေအောက်ဆင်းဖို့ခက်လူတွေလည်းဒီတိုင်းပဲအဲ့ဒါမျိုးဖြစ်တော့ပါအဲကြောင့်မို့ဘုန်းကြီးတို့အခုနောက်ပိုင်းမှာဆိုသိခြင်းတရားတွေခြုံလာအတုပတွေခြုံလာရင် ရှုမှတ်တဲ့နေ့တွေသေချာပြောနေအဲ့ဒီအကြောင်းရှိပါအဲ့လိုဆင်ញင်ထားလို့ခြင်းနဲ့သေခြင်းတရားကိုကြောက်ကြောက်လန့်လန့်မရှိဘဲနဲ့တရားတွေဆင်ញင်ထားတဲ့အတွက်သေခြင်းတရားတွေလက်ခံနိုင်တဲ့အတွက်ရင်ဆိုင်ရတာပေါ့ကြောက်ကြောက်လန့်နဲ့သိရမယ်ဆိုရင်တော့သိတော့သိကြရတာပါလေငင်းလို့မှမရဘူးချိန်ကြသိကြပါဘုန်းကြီးတို့လည်းသိအကုန်လုံးသိကြဒါကြီးကြောက်ကြောက်လန့်နဲ့သိသွားမယ်ဆိုရင်တော့မကောင်းတဲ့ဘုံဘဝရောက်ဖို့သိကြတော့ နော်ကိုယ်ကတည်တည်ငြိမ်ငြိမ်သူတော်ကောင်းတရားလေးနဲ့စင်ញံနှလုံးသွင်းပြီးသဘောဖြစ်စေတယ်စင်ញံနှလုံးသွင်းပြီးသိမယ်ဆိုကောင်းတဲ့ဘဝရောက်နိုင်တာပေါ့နော်ဒီလိုမှတ်ထားပြီးတော့ဒီကြံတွင်းစိတ်ဖြစ်တယ်ဆိုတာကဒီမနောဘဝင်ပေါ့ဗျာဒီသုတိနော်ကိုကိုဘုန်းကြီးတို့ပဋိသန္ဓေနေခဲ့ကြနေပြတော့မွေးလာပြီးမသိမချင်းဖြစ်နေတဲ့စိတ်တဲ့ဘဝင်တွေပဲဘဝတွေနော် ဆက်လက်ဖြစ်နေတာဘဝရဲ့စိတ်ပိုင်းဘဝရဲ့အကြောင်းဘဝတစ်ခုလုံးဖြစ်စေတာဘဝင်စိတ်ပဲနော်သူကဘယ်ချိန်လောက်လွယ်လဲဝီထီဟုတ်လားမြင်သိစိတ်တွေဖြစ်နေဇဂုရဝီထီဖြစ်မှာပေါ့နော်လှုပ်ရှားတဲ့စိတ်တွေဖြစ်နေတဲ့ချိန်လောက်ပဲမဖြစ်တာငြိမ်သက်တဲ့စိတ်တွေဖြစ်နေသမျှကာလပတ်လုံးဘဝင်စိတ်တွေမသိမချင်းဖြစ်နေတာနော်ပရိသန်နေသုတိဂျာတွင်အများကြီးဖြစ်တယ်ပရိသန်နေနဲ့သုတိစိတ်ကတော့တစ်ချိန်ပဲဖြစ်တာပဲပရိသန်နေစေဥပတိပင်ဒါပဲတစ်ချိန်ပဲ သုတိဥပတိပဲဒါပဲတသက်လုံးဖြစ်နေတာဘဝင်စိတ်တွေဘဝင်စိတ်တွေဖြစ်မယ်တခါတည်းကဝီထိဝီထိစိတ်တွေဝီထိစိတ်ဆိုလှုပ်ရှားတဲ့စိတ်တွေပေါ့အကုန်မြင်သိစိတ်ဘုံကြီးချင်းနဲ့မြင်သိစိတ် ဖြစ်မယ်ဘုံရင်သာနာထောင်းနေကြားသိစိတ်ဖြစ်ဒါလှုပ်ရှားတဲ့စိတ်တွေခေါ်တယ်အလှုပ်ရှားတဲ့စိတ်တွေနော်အဲကြံတဲ့ချိန်ကျတော့ဘဝင်စိတ်တွေဖြစ်နေတယ်အာတွေးနေရဲဆိုတာမလို့တော့ဝီထိစိတ်တွေဖြစ်မှာပေါ့ ဒါလည်းလှုပ်ရှားတဲ့စိတ်တွေပဲနော်ဘဝင်စိတ်ကြတော့မလှုပ်ရှားဘူးငြိမ်သက်နေတဲ့အခါဘဝင်စိတ်တစ်သက်လုံးဖြစ်တယ်ဒီတော့ကြံတွေးစိတ်တွေဖြစ်ဖို့အတွက်မနောဘဝင်ကြည်တာရဟရိယဝတ္ထုရဓမ္မာယုံဆိုတဲ့အာယုံပေါ့စိတ်ထဲမှာထင်တဲ့အာယုံဓမ္မာယုံကြံတွေးစရာအာယုံပေါ့ပြီးတော့မနတိကာရာအမနတိဖြစ်နေဓမ္မထင်ပြီးမနတိနော်လေးလီမနာဖို့မမာလေးထက်လိုက် ဒါတွေကြောင့်ဒီလိုပါမှတ်ထားဒါလေးဒီဆရာတော်ပြရေးထားတော့ဘယ်နည်းနဲ့ဖြစ်ဖြစ်ဒါလေးကိုသိအောင်လုပ်ထားမယ်အဲတော့ပြောချင်တာကတော့ဘုန်းကြီးတို့ဒီဝိထိသဘောတရားတွေသိထားမယ်စိတ်ထဲမှာမှတ်ထားဒါကိုသိတာစိတ်ဖြစ်စရာဘယ်သူမှပြုတ်လို့ဆရာမလို့ဟုတ်လားဓမ္မဘုန်းကြီးတို့တွေဒီမှာပရိသန္တိဒီပြနောက်ပိုင်းမှာမြင်သက်တဲ့စိတ်ဖြစ်ခြင်းဖြစ်မယ်လှုပ်ရှားတဲ့စိတ်ဖြစ်ခြင်းဖြစ်မယ်လှုပ်ရှားတဲ့စိတ်အိယာနိုးတဲ့ချိန်ဆိုလှုပ်ရှားတဲ့စိတ်တွေဖြစ်တော့အိပ်ပျော်နေတဲ့ချိန်တို့ တူမိန်မောနေချိန်တို့ဒါတွေကြရင်တော့ငြိမ်သက်တဲ့စိတ်တွေဖြစ်တော့ဘဝင်စိတ်တွေပြ။အော်လှုပ်ရှားတဲ့စိတ်တွေဖြစ်ပြီးဆိုပါပြလား။မြင်သိစိတ်ဖြစ်မယ်ဆိုဒီတော့ဘုံကားစလုံးတော့ပုတ်ခဲ့ပြီးတော့ဘယ်သူမှခိုင်းစရာမလိုဒီစိတ်စိတ်တိုင်းတရတိုင်းနဲ့တန်ဖြစ်တာ။ပိဇာရဟောနာသကုဝိညာဉ်တာမတိတိုင်းတာနေရမဝုတ်တော်ဆိုဒါယုံဒါရင်လည်းပတ်သက်ဘုန်းကြီးတို့တခုချင်းပေါ့နော်။ဥပမာဆိုပါတော့အခုဘုန်းကြီး အတန်နားထောင်နေဝရုပ်ကိုလှမ်းကြည့်လိုက်တယ်ဆိုကြားထဲမှာဘဝင်လေးတွေခြားသွားတယ်ဒီဘဝင်လေးတွေကဟုတ်လားဒီအာယုအကောင်းရင်တော့ဒီတော့ဝင်တစ်ချိန်လောက်ပဲဖြစ်တယ်နော်ညင်သက်တဲ့ဆရာတစ်ချိန်လောက်ဖြစ်တယ်ပြီးတော့ဒီဘဝင်စိတ်ကလှုပ်ရှားလာလှုပ်ရှားပြီးရပ်သွားတယ်နော်ဒီတော့ဝင်တစ်ချိန်လေးလွန်သွားတော့ဒီတော့ဝင်ခေါ်တယ်နော်ဒီဘဝင်ကလှုပ်လာတော့ဝင်ကဆိုလည်းနော်ဒီဘဝင်ပြတ်ဖို့ဟာဖြစ်တဲ့စိတ်ဘုံကုပ္ပစီတာခေါ်ဒါက ငြိမ်သက်တဲ့စိတ်တွေပဲအဲ့ဒီငြိမ်သက်တဲ့စိတ်ကနေလှုပ်ရှားတဲ့စိတ်ကိုပြောင်းပေးလိုက်တာပိစရဝဇံခေါ်တယ်နော်ဘုန်းကြီးတို့စာပေမှာတော့ဒီအာယုံ၅ပါးကိုဆင်ញင်တဲ့စိတ်လို့ဒီလိုပြောတယ်တကယ်တော့ကျတော့ဒါကဒီဒိဋ္ဌဝဘုံကသနာဘုဂဝိပိစရကဒါငြိမ်သက်တဲ့စိတ်တွေဒီနောက်ကစိတ်တွေကြာလှုပ်ရှားတဲ့စိတ်ဖြစ်အောင်ဒီပိစရဝဇံนี่ပြောင်းလဲပေးချိတ်ပေးလိုက်တာဒါငြိမ်သက်တဲ့စိတ်ကလှုပ်ရှားတဲ့စိတ်ပြောင်းပေးလိုက် အဲ့ဒါဆိုရင်တော့ပို့ပြီးတော့တဘာဝကြတော့ဗောနော်ဆရာတော်တိတိလာအဲ့လိုကြံစားတာဘုန်းကြီးကအဲ့ဒီယူစားလေးကြိုက်လို့ယူပြောတော့အာယုံ၅ပါးဆင်ញင်တဲ့စိတ်ဆိုရင်နော်ဒါကတော့စာတိုင်းပြောတာဗောခုနလိုလက်တွေ့တဘာဝနဲ့ပြောရရင်နော်ညီသက်တဲ့စိတ်လှုပ်ရှားတဲ့စိတ်ဖြစ်အောင်ပြောင်းပေးလိုက်ဒါကပြေရဝဆံရဲ့ကိစ္စပြီးတော့သကုဉ္ဉ္ကပါလေမြင်သိသွားတယ်သောတာဉ္ဉ္စိတ်ဆိုကြားသိစားတာကာဏဝဉ္ဉ္စိအနံ့သိသွားတယ် ဇေဝဝิญဉ်စိတ်ချအရသာသိပါစာသိကာဝဝิญဉ်စာထိသိစိတ်ဖြစ်ပါမနောဝิญဉ်စာကြံတွေးတဲ့စိတ်ဖြစ်တော့ပြီးတော့မှဒီဒီပြစ္ဆရဝေဒီရဝီထီတွေပါကြာ နောက်ကရှေ့ကသကုညင်သောတော်ဝင်ခန္ဓာဝင်ဇေဝဝင်နောက်ကနေပြီးဒီအာယုံကိုဘုန်းကြီးတို့လက်ခံတဲ့စိတ်ဒါဝတ္တံပရိဆိုင်စိတ်ကိုခေါ်တယ်နော် သူအစဉ်တိုင်းဖြစ်တယ်ဒီအာယုံလက်ခံ အာယုံလက်ခံပြီးတော့ဘာလို့တန်နေတဲ့လားစုံစမ်းဒါပစုတဲ့ဘဝလဲတန်နေလားစုံစမ်းတယ်နော်တန်နေတဲ့လားစုံတန်နေကစုံစမ်းဝုထောကဆုံးဖြတ်လိုက်တယ်အာပစုပဲဘဝပဲပေါ့နော်ဒါမျိုးဝုထောဆုံးဖြတ်လိုက်တဲ့ကမှနောက်မှကုသိုလ်ဖြစ်မယ်အကုသိုလ်ဖြစ်မယ်ပေါ့နော်နော်ဒါတန်ကပဲဒါတော့ပစုပဲအစာရီလိုပေါ့ဒီလိုဆုံးဖြတ်လိုက်อืมဘုန်းကြီးတို့ဒီ တရားနဲ့ပဲပဲတရားအထုတ်တဲ့ပဲပဲကပြောရင်ယောနိတော်မနိတိကအာယောနိတော်မနိတိကလည်းဒီဝုထောခေါ်တယ်နော်နောက်ပြောပါမယ်ဒီဟာရှင်းပြဒီဝုထောဒီဝုထောနဲ့ဆုံးဖြတ်လိုက်ဆုံးဖြတ်တယ်ဆိုဘာလဲဆိုကိုကတတိနဲ့ညာနဲ့ဆင်ញံနှလုံးသွင်းတတ်ရင်နောက်ကဇောကကုသဇောတွေပြတ်သွားဒီနေရာပဲပြောင်းသွားကိုကတတိနဲ့ညာနဲ့မရှိဘူးတတိလွတ်နေမယ်အမတ်တမတ်နေမယ်ဆိုနောက်ဆုံးအကုသဇောတွေပြည့် ။ဟောဒီမှာအတန်နေကြားလာပြီ။ကိုတတိညာလေးနဲ့ရှိနေဒီအတန်လေးပေါ်မှာတတိညာနဲ့တတိထားလိုက်တဲ့အခါကျကုသိုလ်စောဖြစ်မယ်။ဟောတတိညာနဲ့လွတ်လာဟာဒီတန်ကလည်းဆူလိုက်တာ။ဒီအားလည်းဘာဖြစ်တယ်ညာဖြစ်တယ်ဒေါသတွေဖြစ်လောဘဖြစ်ဒီတန်ကနှစ်သက်သဘောကြားတဲ့အဖြစ်လဲလောဘဖြစ်ပေါ့။ဒီလောဘစောဒေါသစောတွေဖြစ်ပါနော်ဇောဆိုတာခံစားတာခံစားမှုအချိန်ကပြင်းတာနော်ဇောဆိုဒီမှာခုနှစ်ကြိမ်ဆိုတော့ခံစားမှုအချိန်ကပြင်းတော့ရုပ်တရက်ရမရဘူး တရားယုံဇာဇောရအာယုံကပ်ပြီးခံစားတာတရားယုံကနှစ်ကြိမ်ဖြစ်တယ်နော်ပြီးလာတဲ့ပုဂ္ဂိုလ်ရုပ်တရားရလို့မရဘူးခြေလမ်းနှစ်လမ်းသုံးလမ်းလောက်မှပြေလွှားပြီးမှရတယ်ဇောအရှင်ကခံကောင်းကတိတ်ပြင်းတယ်ပြင်းတော့တရားယုံဆိုထိုးအာယုံကိုခံစားတဲ့သဘောမျိုးအဲ့ဒါကိုတရားယုံလို့ခေါ်တယ်ပြီးမှပုံဝင်ကြမှာဒီဖြစ်စဉ်တွေကဒါစိတ်တဏှာမှာ ဖြစ်စဉ်လို့ခေါ်တယ်ဒါလေးတွေသိထားပြီးတော့မှတကယ်ဖြစ်တာကတော့ ဒီမြင်သိစိတ်ကဒါပဲစုပဲဟောမသိသေးပါဘူးဒီဝီထီလောင်းနောက်ကဒီတဏှနုကမနောဒါရဝီဒီတွေဆက်တိုက်ဖြစ်ရမှာနော်မနောဒါဝိဇာနော်ဘုံဝင်ခုထုံးစံပြရင်တော့ဘုံဝါစနာပုဂ္ဂိုလ်ပိစိရနော်ဒါတွေဖြစ်ရပြီးတော့မနောဒါဝိဇာသောခုနှစ်ကြိမ်တရားရောနှစ်ကြိမ်ဒါတွေပေါ့ပြီးတော့ဘုံဝင်ဒီတိုင်းဒီတိုင်းဟုတ်လားတဏှုကမနောဒါမနောဒါဝီဒီတစ်ကြိမ်နဲ့သုံးကြိမ်လေးကြားလို့ဖြစ်မှတရားပြတိတိကျပစုပဲဝါဆိုသိပါနော်အဲ့ဒါ စဉ်းစားကြံစည်မှုတွေနဲ့သိတယ်အဲ့လိုသိတာသိတာတော့ဒါကစိတ်ထဲမှာမှတ်ထားဖို့ပါကပိစရဝီစီဆိုရင်ဒီတဝင်ဘုံကစိလဘုံကုဝိစီလာပိစရဝဇံပိစဝိညေနော်သောတောင်ရင်ကာနောဝိစေဝဝိညေနောက်ပေးတဲ့မှတ်စုပြလို့ရပြီပေါ့ဒါကဘုန်းကြီးတို့အကြမ်းမြင့်သိထားဖို့နော်နောက်နောက်ဘုန်းကြီးအဲနောက်ကဝိထီလေးပြလိုက်နောက်ဝိထီလေးနော်ခုနပြတဲ့ဝိထီအဲဟုတ်ပြီဒါလေးကြည့် ဒီဟာတွေကြည့်လိုက်ပေါ့အကုန်လုံးတွဲလိုက်မယ်နော်ဒါကခုဒီဝီထီတွေကိုခြုံပြီးရေးထားတာဒီတော့ဘုံကစရာဘုံကပဲပြင်စရာဝဆံပစ္စဝိညာဉ်သောတာကာနောဇေဝကာယမတာပဲတမ္ပရိယတန်နေတာဟုတ်တော့ဆိုဇောခုနှစ်ချိန်ပရိသန်နေနေလိုက်ဘုန်းကြီးတို့တွေအရင်ဘဝအသေးလာတယ်ဒီဘဝပရိသန်နေနေလိုက်ဘာမှကြောက်သုတိဥပတိပဲချက်ချင်းသိသွားဒီဘက်ဘဝရောပရိသန်စီခဏလေးပဲနော်ပရိသန်နေဘုန်းကြီးတို့ထင်းနေတာဒီ အမိဝမ်းပိုက်ဓမ္မရှိနေသမျှကာလပတ်လုံးပရိသန်နေနေတာမဟုတ်ဘူးဗျာပရိသန်နေဆိုတာဒီပရိသန်နေစိတ်ရဥပအခိုက်တန်နေဗျာပရိသန်နေခေါခါခေါ်တာဒီပရိသန်နေစိတ်ရထီကနေစရာသေတိတံကာလတံဒါပုဋ္ဌိခါလို့ခေါ်တယ်စာပေမှာအလိုမှတ်ထားထင်တာတော့ပြောရင်ကပရိသန်မိဝါနဲ့မှနေသမျှကာလုံးဒါပရိသန်နေနေတဲ့ဒါလောကသုံးဓမ္မနယ်ပယ်ပဲမှာကြတော့ပရိသန်နေရဥပအခိုက်တံမှာပရိသန်နေခါမယ်ဒါမှတ်ထား ဟောပရိသန်နေဖြစ်တယ်ဘဝင်နေကြအများရွယ်ဖြစ်တဲ့တဘော56မနရဝဇာနော်ဇော9ကျိတရား9ကျိဘဝင်ပေါ့ဒါပရိသန်နေဝိထိနော်နောက်ဒါပရိသန်နေဝိထိပြီးတော့ကကြဒါကြပိစဒရဝိတိခေါ်တယ်တိတဘုဘုံငါစရဘုဘုံပိစဒရဝိဇာဒါလေးစိတ်ထဲမြင်အောင်ကြည့်ပါပိစဝိညာဉ်တမဏေတဏှာဝုတ်ထောဇောခုနှစ်ကျင်းတရားနှစ်ကျင်းဘဝင်ပေါ့နော်အဲ့ဒီနောက်မှာဒီဝိတိတွေကိုပြောတယ်ဒါက ဘုံငါသနာပုဂ္ဂိုလ်မနောရဝဆံသောခုနှစ်ကျင်းတရားနဲ့ကျင့်ဖို့ဝင်နော်ဒီနောကဝိရိနဲ့အတူတူပဲပြီးတော့မှဒါကမရဏတာနာဝိထီကိုရည်ရွယ်တယ်သုတိနော်ဒေဂာနိကာလခါကြတော့ဒီပစ္စဝဉ္ဇဉ်ပစ္စရာဝိတိလည်းဖြစ်တတ်တယ်မနောရာဝိတိလည်းဖြစ်တတ်နှစ်မျိုးလုံးပေါ့အကျိုးပစ္စရာဝိတိပြည့်မဲ့ဆိုတိတဝင်ဘုံကဆရဏပုဂ္ဂိုလ်ပစ္စပစ္စရာဝဆံပစ္စဝဉ္ဇဉ်တာမရိယတဏှာဝုထော ရဏတဏ္ဍဆော၅ချိန်သေဂာနိကလည်းကြာဆောက၅ချိန်မှဆောနော်တရားယုံ၂ချိန်နော်ပြီးတော့မှပုံဝင်သုတေဂာနိကသုတိသုတိသိသွားရောနော်နောက်မနောရဒါရဝီတိဖြစ်မဲ့ဆိုဘုံကစရဘုံကုတ်ပိစေရမနောရဝိစံမရဏတဏ္ဍဆော၅ချိန်ဒါအောင်၂ချိန်ပုံဝင်သုတိပြီးတော့သိနောက်ဘဝတစ်ခုဖြစ်အဲ့တော့ဒီဟာလေးတွေကိုဒီဝီထီလေးတွေကိုစိတ်ထဲရသိထားမယ်မြင်ထားရမယ် ဓမ္မသာနဲ့ဒါတော့မှဘုန်းကြီးတို့ဟိုဇာနာဝီတိတို့မကဝီတိတို့ဘာတွေဝီတိတွေအများကြီးကြံနေတယ်နော်ဒီအခြေခံလောက်သိထားမယ်အခြေခံလောက်သိထားရင်ဘုရားဟောတဲ့အနန္တပစ္စည်းဆိုတာသဘောပေါက်လွယ်တယ်နော်ဒါကိုမှတ်ထားဒါတွေပေါင်းလိုက်တော့မယ်ပေါင်းပြီးတော့ဇောဇောတူကပေါင်းကြည့်မယ်ကြည့်ဟောပရိသန်နေဒါပရိသန်နေစိတ်ဆိုတာကဘာစိတ်တွေခေါ်လဲဒါတွေသိရတော့မို့နော် ရိတန်နေစိတ်ဆိုဘယ်စိတ်တွေခေါ်တယ်ဒါတွေဘုန်းကြီးတို့ကသိရမယ်ဒါကြတော့သိညိုလိုပါတော့သင်ဘူးမှပရိသိညိုလိုပါတော့မသိဘူးပရိတန်နေစိတ်ဆိုဘာစိတ်တွေခေါ်လဲမသိတော့ဘူးပေါ့ပရိတန်နေစိတ်ဆိုတော့ဘုန်းကြီးတို့ဥပ္ပခာတန်နေတဲ့နာစိတ်နှစ်ပါးပေါ့နော်ဥပ္ပခာအဟိစိတ်ထဲမှာဥပ္ပခာတန်နေတဲ့နာနှစ်ပါးရှိတယ်ပေါ့နော်သောမနတတဏိရဏ၃ပါးရှိတာဝိကတဏိယစိတ်၅ပါးရယ် ပြီးတော့မာဝဲစိတ်၈ပါးပေါ့ပြီးတော့မဂ္ဂဝိပစိတ်၉ပါးပေါ့အဲအဲ့ဒါကိုပရိသန်နေပရိသန်နေစိတ်သုတိစိတ်ဘဝင်စိတ်ဆိုတာအတူတူပဲဒါတွေပဲခေါ်တာပဲနော်အဲ့တော့အဲ့ဒါကိုသိထားအောင်နော်ဒီပရိသန်နေစိတ်ဆိုပါလဲဆိုဥပ္ပခာအဟိစိတ်တဲ့ကအဟိကုသလဝိပဲအကုသလဝိပဲဥပ္ပခာတဏှာစိတ်နှစ်ပါးပေါ့မာဝဲစိတ်၈ပါးမဂ္ဂဝိပဲ၉ပါး အဲ့ဒါ19ပါပဋိသန္ဓေစိတ်ဆိုတာဒါပဲသုတိစိတ်ဆိုတာဒါပဲအဲ့တော့အဲ့လိုအရင်ကြည့်မယ်နော်ပြီးတော့တိတဘဝဘဝင် ဆိုတာလဲဒီစိတ်တွေပဲဒီ19ပါပဲဘဝင်ကဆလနာဘဝင်စိတ်ပဲဘုံကိုပိစာဘဝင်တွေဘဝင်စိတ်ဆိုလဲဒီ19ပါပဲအဲ့ဒီစိတ်တရားပါလေဥပေက္ခတာနေတာစိတ်အေကုသလဝိဘက်အကုသလဝိဘက်ကုသလဝိဘက်ဥပေက္ခတာနေရ2ပါးမာဝဝစိတ်7ပါး ရူပဝေယအရူပဝေယမဂ္ဂဝေစိတ်ကိုပါပေါ့အလုံး၁၉ပါဒါအဲ့ဒီစိတ်ကျင်နောက်ပိစရဝဇံဒီလိုက်ပိစရဝဇံပိစရဝဇံကျတော့ဘုန်းကြီးတို့အဟိစိတ်78ပါးရှိတယ်အဟိကရိယာစိတ်ထဲမှာပါတယ်နော်အဟိကရိယာစိတ်ထဲမှာပိစရဝဇံမနောရဝဇံဟတိတုပ္ပဆိုပြီးတော့ပါတယ်အဲ့လိုမျိုးကြည့်ထား ဒေဇဝိညာဉ်သကုဝိညာဉ်သောတာဝိညာဉ်ကာဏဝိညာဉ်စေဝဝိညာဉ်ကာယဝိညာဉ်ဒီအရာဒွေးတွေရှိတော့သကုဝိညာဉ်မှာလည်းနှစ်ခု ကုသလဝိပါအကုသလဝိပဲသောတာဝိညာဉ်ကလည်းနှစ်ခုမကောင်းတာမြင်မယ်မကောင်းတာကောင်းတာမြင်မယ်မကောင်းတာကြားမယ်ကောင်းတာကြားမယ်နှစ်ခုနှစ်ခုရကုသိုလ်ဘက်မှာကုသိုလ်ရဲ့အကျိုးရှိတယ်အကုသိုလ်ရဲ့အကျိုးရှိတယ်ကောင်းတာမြင်မယ်ဆိုကုသိုလ်ကျိုးပါမကောင်းတာမြင်မယ်ဆိုအကုသိုလ်ကျိုး ကောင်းတာကြားမယ်ဆိုကုသိုလ်ကျိုးမကောင်းတာကြားမယ်ဆိုအကုသလဝိပဲအဲ့လိုပေါ့ပိဿဝိညာဉ်ဒွေပိဿဝိညာဉ်30ဆိုတာအတူတူပဲနောက်တံပရိဆိုင်ဒွေတံပရိဆိုင်ဒွေကလည်းကုသလဝိပါအကုသလဝိပါမှာပဲရှိတယ်တန်နေရဏ3ခုကုသလဝိပါအကုသလဝိပဲဟာတိလောဘအဲကုသလဝိပါအကုသလဝိပါတန်နေရ3ခုပေါ့နော်ဥပ္ပခာသောမနာတာတံမြေဩထောဆိုတာက မနောရဝိဇ္ဇာကိုဆိုလိုတယ် ဒါပြောမှဒီဝုတ်ထောကနေပြီးတော့ဒီနေရာမှာယောနိတော်မနတိကတော့အာယောနိတော်မနတိကတာဝိပဿနာပိုင်းဆိုတာယောနိတော်မနတိကတာအနေဆဒုက္ခအနတ္တတတိညာနဲ့ဆင်ញံနှလုံးသွင်းတတ်တဲ့သဘောကိုပြောတာနော်ယုံနာနမသင်္ခါရတရားတွေပေါ်မှာဘုန်းကြီးကတွေ့လာတဲ့ယုံနာနမသင်္ခါရတရားတွေပေါ်မှာအနေဆဒုက္ခအနတ္တမြောင်တတိနဲ့ညာနဲ့ဆင်ញံနှလုံးသွင်းတတ်မယ်ဆိုရင် မြင်သမျှအာယုဏဒီမှာဗာပြတ်သွားကုသိုလ်ဆိုဆုံးမယ် ဩအဲ့ဒီလိုဆင်ញံနှလုံးသွင်းမှုမတတ်ဘူးဆိုရင်အကုသိုလ်ဆိုဆုံးဒါဝိပဿနာပဲတကယ်လို့သမထပိုင်းခုနကသေခြင်းတရားတွေအရဏတတိတွေဆင်ញံတတ်မယ်အာတုပတရားတွေဆင်ញံတတ်မယ်နော်တခုတည်းယောနိတော်မနေကတော့ကုသိုလ်ဖြစ်အောင်ဆင်ញံနှလုံးသွင်းတတ်မယ်ဆိုရင်လည်းဒါသမထပိုင်းပေါ့နော်အဲ့ဒါလေယောနိတော်မနေကတော့အဲ့ဒါဆိုကုသိုလ်ဆိုဖြစ်မယ်ဆင်ញံနှလုံးသွင်းမှုမတတ်ဘူးဆိုရင်အကုသိုလ်ဆိုဖြစ်မယ် ဇောတွေကြတော့ကုသိုလ်အကုသိုလ်ဖြစ်နိုင်တယ်နောက်ကရိယာယဟနာယတဏ္ဍမှာကြတော့ကရိယာဖြစ်တဲ့ဒီဇောတွေဘုန်းကြီးတို့ပုရုဇဉ်သောတာပန်တရာကအနာဂံတန်ကတော့ဒီဇောတွေကကုသိုလ်ဇောဖြစ်မှာအကုသိုလ်ဇောဖြစ်မယ်ဒီလိုမှတ်ထားယဟနာပုဂ္ဂိုလ်ကြကရိယာဇောဒါမျိုးတွေမှတ်ထားမယ်နော်နောက်တရားယုံတရားယုံကြတော့တဏှာ၃ခုနဲ့မာဝိဝစိ၈ခုပေါ့နော် အာဝေသန္တိနာသုံးခုကလည်းကုသိုလ်ဝိပါကုသိုလ်ဝိပါဝိဘတ်တွေပဲမဟာဝိဘတ်စိတ်ရှိကဝိဘတ်အဲ့တော့ဝိဘတ်ကြီးပဲဘဝင်ဒါဝိဘတ်သုတိပရိသန်ကြီးဒါတော့ဝိဘတ်စိတ်တွေကျများပါတယ်အဲ့တော့ဒီစိတ်စင်ရဒီစိတ်တွေကိုသိရမယ်ဒီစိတ်တွေကိုသိပြီးပါမယ်ဇာတိဗေဒပြဝေပါမယ်ဒီဖြစ်နေတဲ့စိတ်တွေကိုကုသိုလ်လားအကုသိုလ်လားဝိဘတ်လားကရိယာလားဒါမျိုးဝေပါမယ် အဲ့ဒီဝေဘန္တလို့ရှင်ဒီအနန္တပစ္စည်းကလွယ်လွယ်ကူကူပါဠိဟာရုပ်ဖတ်လို့လွယ်သွားလဲဟောစဉ်ကိုနားလဲသဘောပေါက်သွားလဲနော်ဇာတိဗေဒဆိုစအဖြစ်ဝေဘန္တဒါကုသိုလ်ဆလားအကုသိုလ်ဆလားဝိဘတ်ဆလားကရိယာဆလားစိတ်89ခုကိုဇာတိဗေဒအဖြစ်စိတ်89ပါဆိုတာမျိုးဟိုလိုကလေးတွေသင်ပဲစိတ်ပိုင်းတော့လည်းသင်ခဲ့ပြီကုသိုလ်ကဘလောက်အကုသိုလ်ကဘလောက် ဝိဘကဘလောက်ကရိယာဘလောက်ဒါမျိုးခွဲပေးတာဇာတိပေတာပေါ့အစိတ်အရေအတွက်မသိခြင်းတွေဒီဝိတိစိတ်တွေကိုဒါတော့ဝိဘက်ပဲဒါကရိယာပဲဒါမျိုးခွဲတာနော်ကြည့်လိုက်ပရိသန်နေစိတ်ဆိုရင်ပရိသန်နေစိတ်ခုနပြောခဲ့ပြီးဥပက္ခတာနေတဲ့နာ စိတ်နှစ်ခုဟိကုတလဝိဘက်ဟိအဝိဘက်ဝိဘက်ကြည့်တယ်။အမောကာမောဒရဝိဘက်စိတ်၈ခုဝိဘက်ပဲမေဃဝိဘက်၉ခုဝိဘက်ကြီး ဒါကြောင့်မို့ပရိသန်နဲ့စေကဝိဘက်ဝိယဝိဘက်ကိုဆိုလိုတဲ့ဇာတိပေရာကိုဝေဖန်လိုက်တော့နောက်တိတဝင်ဘုံကဆလနာဘုံကုတ်ဝိစေတာပရိသန်နဲ့စိတ်တို့ဘဝင်စိတ်တို့သုတိစိတ်တို့ဆိုတာအတူတူပဲဓာရီကြီးတဲ့ပြောတာနော်တိတဝင်ကဒါဘဝင်ဟောဒီမှာပရိသန်နဲ့သုတိစိတ်အမီတာကွဲတာကိုနော်ဒီသုတိစိတ်နဲ့ပရိသန်နဲ့စရာတစ်ချိန်ပဲဖြစ်တယ်ပရိသန်နဲ့ဒီကဥပ္ပတိပဲဒါပဲဖြစ်တယ်စ ဘဝဖြစ်ခါစားမှာတစ်ချိန်ဖြစ်တယ်ပြိတ္တသုတိစိတ်ကနောက်ဆုံးဒေဂာနိကနာတစ်ချိန်ဖြစ်ပြီးပါကျန်တဲ့ဘဝတစ်လျှောက်လုံးမှာငြိမ်သက်တဲ့စိတ်တွေဖြစ်နေတဲ့မြတ်ကာလပတ်လုံးပေါ့နော်ဒီလှုပ်ရှားတဲ့စိတ်တွေမဖြစ်တဲ့ချိန်ငြိမ်တဲ့ဒီဘဝင်စိတ်တွေဆက်တိုက်ပြန်နော်ဘဝရဲ့အစိတ်ပဲဘဝရဲ့အကြောင်းတရားဒါဘဝင်စိတ်ဒါကြောင့်အဲ့ဒီဘဝင်စိတ်တို့ ပဋိသန္ဓေစိတ်တို့သုတိစိတ်တို့တကယ်ကြည်လိုက်တော့ဝိဘက်စိတ်တွေကြီးပဲဒါကြောင့်ဝိဘက်ဝိဘက်လို့ရေးထားတယ်ပေါ့နော်။နောက်ပိစရဝဇံပိစရဝဇံကြဒါကြတော့ဘုန်းကြီးတို့သိညိုတယုတ်တွေကိုရမယ်နော်။ပိစရဝဇံဘယ်မှာပါလဲအေးစိတ်၁၈ပါးထဲမှာကုသလဝိဘက်စိတ်က9ပါးအကုသလဝိဘက်စိတ်က10ပါးအေကရိယာစိတ်က3ပါးအေကရိယာစိတ်3ပါးပါလဲပိစရဝဇံမနရဝဇဟာတိတုပ္ပဟောပိစရဝဇံဆိုကရိယာထဲမှာပါတယ်ဒါမျိုးခွဲရအောင် နော်ဧဇာဝဇ္ဇပရိယာနောက်ပစ္စဝိညာဉ်သကုဉ္ဉ္သောတာဝိဉ္ဉ္ကာနောဝိဉ္ဉ္စေဝဝိဉ္ဉ္ကာယဝိဉ္ဉ္နော် မြင်သိစိတ်မှာကုသလဝိပက်ရှိတယ်အကုသလဝိပက်ဝိပက်ကြည့်တယ်ပဲကောင်းတာမြင် ကုသလဝိပက်မကောင်းတာမြင်ရင်အကုသလဝိပက်ကောင်းတာကြားရင်ကုသလဝိပက်မကောင်းတာကြားအကုသလဝိပက်ဒါကြောင့်သူဝိပက်ကြည့်တယ်ပဲဒီနော်ဒွေပစ္စဝိညာဉ်တစ်ဆယ်လို့လည်းခေါ်တယ်ပစ္စဝိညာဉ်လို့လည်းခေါ်တယ်လို့မှတ်တာတမ္ပလိဆိုင်တမ္ပလိဆိုင်နှစ်ခု ကောင်းတာလက်ခံမယ်မကောင်းတာလက်ခံမယ်နော်မြင်တဲ့အာယုံကကောင်းတာဆိုကောင်းတာလက်ခံမကောင်းတာဆိုမကောင်းတာလက်ခံနိုင်ဒါတမ္ပတိဆိုင်ဒါဝိပက်ကြည့်တန်နေရနာကောင်းတာစုံစမ်းမယ်မကောင်းတာစုံစမ်းဝိပက်ကြည့်ပါဟုတ်သောဟုတ်သောကြောင့်မနောရဝဇံကိုဆိုလိုတယ်မနောရဝဇံဆိုတာကရိယာစိတ်ထဲမှာပါတယ်နော်ဖြစ်စရာဝဇံမနောရဝဇံဒီလိုတောင်းတယ်နော်အဲတော့ဒီမှာမှတ်ထားဖို့ရာက ဒီစရဝိဒရဝိထီတွေမှာဆိုရင်ဇောရှိကဟုတ်သောမနောရဝိထီမှာဆိုဇောရှိကမနောရဝစံဒါမျိုးလေးကွာသွားအတုံးလုံးပေါ့နော်ဒီစရဝိထီတွေဘာတွေမှာဆိုရင်ဇောရှိမှာဖြစ်တဲ့စိတ်ကဘာလဲဟုတ်သောမနောရဝိထီတွေမှာဆိုရင်နော်ဇောရှိမှာ ဖြစ်တဲ့စိတ်ကဘာလဲမနောရဝစံနော်မနောရဝစံဒီလိုကွာသွားဒီမှာဇောရဲ့ရှိဒါမျိုးလေးမှတ်ထား အဲ့လိုအသုံးလုံးလေးကွာသွားပဲဒီမနောရဝဇံကြည်ပါနော်အဲ့ဒီမနောရဝဇံကပဲဒီနောက်ကကုသိုလ်ဖြစ်အောင်အကုသိုလ်ဖြစ်အောင်သူပဲလှုပ်ပေးလိုက်တာကိုကစဉ္ညာနှလုံးသွင်းတတ်မယ်ဆိုရင် နောက်ကဇောရီကုသိုလ်ဇောဖြစ်ကိုကစဉ္ညာနှလုံးသွင်းကုန်တာကိုအာယောနိတော်မတွေကတော့နောက်ကဇောရီအကုသိုလ်ဇောဖြစ်ဒီလိုမှတ်တာဒါဒီလိုတွေခွဲဖို့ပဲနော်ဒီဇောရီကြည်လာဒီဝုထောကနေဒီမနောရဝဇံပေါ့နော် ပြစ္ဆရဝုထိကြတော့ဒီဇောရဲ့ရှိကဝုထောဒီဝုထောကနေပြီးတော့ဒီနောက်ကကုသိုလ်အကုသိုလ်ဖြစ်အောင်တော့ဆုံးဖြတ်ပြလိုက်တာဟောဒီမနောရဝုဒမနောရဝုထိကြကြည်လိုက်ဒီဇောရှိမှာမနောရဝုဇံဒီမနောရဝုဇံကပဲဒီကုသိုလ်ဇောအကုသိုလ်ဖြစ်အောင်လုပ်လိုက်တာကိုကတရားရှုမှတ်နေတယ်ကောင်းတာတွေတရားရှုမှတ်နေတယ်သမထအာယုဝိပဿနာရှုမှတ်နေကုသိုလ်ဇောတွေဖြစ်တာပေါ့နော်တခြားရှုမှတ်နေ စိတ်တရားလွင့်ပြီးတောင်တွေးမြောက်တွေးတွေးနေတော့အကုသိုလ်ဆိုဖြစ်မှာတတိလွတ်တာနဲ့ကြိုင်နဲ့အကုသိုလ်ဆိုဖြစ်မှာတတိကတ်တာနဲ့ကြိုင်နဲ့တတိမြောင်းကောက်အောင်လုပ်ဆိုတာပါပဲတတိမြဲတာနဲ့ကုသိုလ်ဆိုအကုသိုလ်ဒါကပုထုဇဉ်သောတာပန်တရားကအနာဂံတိုင်အောင်တတိရှိနေပါပြီကုသိုလ်ဆိုဖြစ်မယ်ရောဝဇံခိုက်တံဟုတ်တော်ခိုက်တံတတိလွတ်သွားရင်ဘာဖြစ်မလဲအာဟုသောဖြစ်မယ် ဇောတွေဝေဖန်တဲ့ခါကျကုသိုလ်ဇောလည်းဖြစ်နိုင်တယ်အကုသိုလ်ဇောလည်းဖြစ်နိုင်အဲရဟန္တာဖြစ်သွားပြီနော်ဒီပုဂ္ဂိုလ်သောတာပန်သရဂံနာဂံရဟန္တာဖြစ်သွားပြီရဟန္တာဖြစ်သွားပြီသူတဏ္ဍမှာကုသိုလ်အကုသိုလ်မဖြစ်တော့အကုသိုလ်တော့လုံးဝမဖြစ်တော့ကုသိုလ်ဖြစ်သေးလားဆိုရဟန္တာများလည်းတရားဟောတယ်သီလတွေလည်းလုံခြုံစောင့်နာမယ်တရားတွေလည်းကျင့်နာမယ်ဒါတွေဟာသူတို့တဏ္ဍမှာကုသိုလ်ဖြစ်လားမဖြစ်တော့ ဒီကုသိုလ်တွေဒီတရားတွေကပြုကာမြတ်မတာနော်အကျိုးမပြီးတော့ဖြစ်ကာမြတ်မတာဒါဒါကိုကရိယာလို့ခေါ်တယ်အဲကြောင့်မို့ယန္နာပုဂ္ဂေတဏ္ဍမဖြစ်တယ်ကောင်းတဲ့အမှုရာအလုပ်တွေရပါတယ်ကရိယာပဲကရိယာဆောပဲဖြစ်တယ်ဒီနေရာမှာကြတော့ဒီဇောတွေကြကုသိုလ်လည်းဖြစ်မယ်အကုသိုလ်လည်းဖြစ်မယ်ကရိယာလည်းဖြစ်မယ်ပုဂ္ဂိုလ်လည်းကွဲသွားမယ်ပုရုဇဉ်သောတော်မတ္တရာကနာကံဆိုရင်ပါလေကုသိုလ်ဇောအကုသိုလ်ဇောဖြစ်မယ် ယဟန္တာပုဂ္ဂိုလ်ဆိုရင်ဗာလဲကရိယာဆိုဖြစ်မယ်ဒီလိုလေးမြင်အောင်ကြည့်ထားပါနော်တရားယုံတရားယုံဆိုတော့ဘုရားခေါ်လဲတဏှိရာ၃ခုနဲ့မာဟုဝစေ၈ခုတဏှိရာ၃ခုဆိုတော့ဝိဘက်ပဲမာဟုဝစေ၈ခုကလည်းဝိဘက်ပဲဒါဝိဘက်ချင်းနောက်ကပရိဘဝင်းသုတိသုတိပရိတဏိတာဝိဘတ်တေဇာတိဗေဒအပြင်သိထားအဲ့ဒါသိထားရင်ဘုရားဟောတာနဲ့ပြန်ပြောရမယ်ဘုရားက ကုသလဓမ္မဟောမယ်အကုသလဓမ္မဟောမယ်အပြာကရဓမ္မနော်ကုသလဓမ္မကုသိုလ်တရားဒါရှင်းတယ်ဗျာကုသလဓမ္မအကုသိုလ်တရားရှင်းတယ်အပြာကတဆိုပါလေကုသိုလ်အကုသိုလ်ကလွဲတဲ့တရားတွေအပြာကတလို့ခေါ်ပါတယ်နော်ကုသိုလ်အကုသိုလ်ကလွဲတဲ့တရားပါခေါ်လဲအပြာကရတရားတွေနော်ဒီအပြာကရတရားတွေကဘာတွေလဲဆိုရင်ဝိပယ်ပြီးတော့ဗာလေကရိယာပြီးတော့ဗာလေယုတ်နိဗ္ဗာန်ဒါအပြာကရတရားတွေ ဒီနေရာမှာရုပ်လိုနိဗ္ဗာန်လို့မပါဘူးเนาะဒီဝိသိဆရာကြည်လိုက်ရင်ဝိပဿနာကရိယာပဲပါဒါတွေကြည့်ပြီးတော့ဘုရားကအဲ့ဒီဟောပုံဒီအဲ့ဒီကျတော့လောလောကူကူပြီးသွားလို့เนาะပြီးတော့ဘုန်းကြီးတို့ပဋ္ဌာန်းနန္ဒရပစ္စည်းပါဠိလေးနာပြကြည့်မယ်အဲ့ဒါလေးနဲ့ရှင်းပြီးပြောမယ်เนาะဘုန်းကြီးတို့နန္ဒရပစ္စည်းမှာကအနန္တရပစ္စယောတိเนาะဟုတ်ပြီဒါနဲ့ခုနက ခုနအောက်ကဝီတီဇာနဲ့ရှင်းပြမယ်နော်နန္ဒရပစ္စယောဒီသကုဝိညာဏဓာတုတန်တံပြုတ်တကာသဓမ္မအဲဟုတ်ပြီဒါကြည့်လိုက်နော်နန္ဒရသကုဒီဟာလေးဒီသကုဝိညာဉ်စိတ်နော်ပြစ္ဆရာဝိညာဏနောက်မှာသကုဝိညာဉ်သောတာဝိညာဉ်ကာဏဝိညာဉ်ဇေဝဝိညာဉ်ဒါကိုကြည့်ပြီးဒီသကုဝိညာဉ်ဒီစိတ်ဖြစ်စေတဲ့ဒါလေးကိုကြည့်ပြီးတော့ဘုရားကဘာဟောလဲသကုဝိညာဏဓာတုနော်တန်နေနဲ့ သကုဉာဏတသကုဉ္ဉ္ဒွေဒါခေါ်တယ်သကုဉ္ဉ္ဒွေဆိုတာစိတ်ဖြစ်လာရင်စေတသိက်ကဖြစ်တယ်နော်စိတ်ဖြစ်ရင်စေတသိက်ကဖြစ်တယ်လို့မှတ်တာစိတ်ကြည်တယ်ဘယ်တော့မှတတ်တတ်မဖြစ်ဘူးဒါကြောင့်ဘုရားသကုဉ္ဉ္နာဓာတုတန်တံမြုပ်တကာသာဓမ္မသကုဉ္ဉ္နာတသကုဉ္ဉ္ဒွေကုသလသကုကုသလဝိပါကုသလဝိပေပေါ့တန်တံမြုပ်သူနဲ့ရှင်တဲ့စေတသိက်တွေ ဘာလဲတပ္ပစိတသာနာစိခုနှစ်ခုပေါ့အဲ့ဒါကိုတန်တမ်းမြုပ်တကစာဓမ္မဒါကအကြောင်းတရားနော်ဒီသကုညင်စိတ်နော်သကုညင်စိတ်တော့မတမ္ပတိဆိုင်နော်ဒီသကုညင်ဥပတိပဲဒီလိုဖြစ်တည်ဖြစ်ပြတော့ပဲဒီဟာချုပ်သွားမှတမ္ပတိဆိုင်ကလာဒီသကုညင်ဖြစ်နေတယ်မှာတမ္ပတိဆိုင်မဖြစ်ဘူးဒါအနန္တရပစ္စည်းအထူးဆန်းတဲ့သဘောပဲဒါဖြစ်ပြီးမှဒါဖြစ်နော် တာမဏိဆိုင်ချုပ်ပြီးမှတန်ဒီနာဖြစ်မှသူအစိတ်စဉ်ဒီလိုဖြစ်တယ်ဒီနေရာလေးကြည့်ပြီးဘုရားကသကုဉာဏဓာတုတန်တန်ပြုတ်တကသာဓမ္မစိတ်သက်သဘောပေါက်ဟိုရာကသကုဉ္ဉ္စိတ်ဟာသူနဲ့တူပါပြစေတသိက်တွေဖြစ်တယ်ဒါကိုဘုရားကရည်ရွယ်ပြီးသကုဉာဏဓာတုတန်တန်ပြုတ်တကသာဓမ္မဒါအကြောင်းတရားဘယ်ကိုကျေးဇူးပြုလဲဆိုနန္ဒရတတ္တိနဲ့ဒီစိတ်ကလည်းဥပတိပင်ဆိုဖြစ်တည်ပြတ်သွားပြတ်သွားပဲရော နောက်တစ်စိတ်ဖြစ်သွားဒီသကုညင်စိတ်ချုပ်သွားရင်တော့ကဘာလဲတမ္ပတိဆိုင်လာအဲ့ဒီတမ္ပတိဆိုင်ကိုဘာသုံးထားလဲဓာတ်ခွဲတဲ့စနစ်လည်းမှတ်ထားမယ်နော်ဘုန်းကြီးဓာတ်ခုနှစ်ပါးရှိတာပေါ့ဘုန်းကြီးဟိုအာရမဏပစ္စည်းတော့ကလည်းပြောခဲ့ပြီသကုညင်တွေကသကုညင်နာဓာတ်သောတာဝိညာဉ်တွေကသောတာဝိညာဉ်နာဓာတ်ကာနာဝိညာဉ်တွေကကာနာဝိညာဉ်နာဓာတ်ဇေဝဝိညာဉ်တွေကဇေဝဝိညာဉ်နာဓာတ်ကာယဝိညာဉ်တွေကကာယဝိညာဉ်နာဓာတ်ပိစဥဇာတမ္ပတိဆိုင်တွေပေါ့ ဒီပိစရဝဇ္ဇနဲ့တံပတိဆိုင်တွေကိုမနောတနော်ကျန်တဲ့စိတ်တွေပေါ့ဒီဒွေပဇဝိညာဉ်30ဒီတံပတိဆိုင်တွေတံတွေတံတံပတိဆိုင်ဒီဒွေပိစရဝဇ္ဇပေါ့မနောတ3ခုဒီ73မှာကျင်ကျန်တဲ့စိတ်ခွန်စင်တော့ဘလောက်ခွန်စင်တဲ့6ပေါ့အဲ့ဒီစိတ်တွေကမနောဝိညာဏဓာတ်ပဲအဲ့လိုခွဲမှာဒီတော့ဒီမှာ တံပရိဆိုင်လို့မတုံဘုရားကဒီဟာကိုဟိုနာဓာတ်ဖွဲ့လိုက်တကဒီတံပရိဆိုင်ကဘာလဲမနောဓာတ်စကုညင်စိတ်လေးချုပ်ပြောက်သွားပြီးအနန္တပစ္စည်းကဘာလဲဆိုဒီစိတ်ချုပ်ပြောက်လာတဲ့နောက်ကစိတ်ဖြစ်ပေါ်လာအနန္တရနာအန္တရအချာမရှိဘူးအချာမဲ့လို့ခေါ်တယ်ရှိကဒီစကုညင်စိတ်ချုပ်ပြောက်သွားမှပျောက်သွားမှဥပဒေဖြစ်ပြီးပြတ်သွားဓမ္မတံပရိဆိုင်စိတ်ကပေါ်လာအဲ့ဒါကိုပြောတယ်စကုညနန္ဒာတုတံ သံပြုတ်တကစာဓမ္မသူကအဲ့လောက်ထိအောင်ရမယ်ဒါအကြောင်းတရားဒါတပုတ်သေးပဲသကဝိညာဏဓာတုတံသံပြုတ်တကစာဓမ္မမောလို့ရင်နော်သကဝိညာဏဓာတုတံသံပြုတ်တကစာဓမ္မအဲ့လောက်ဒါအကြောင်းတရားပြီးတော့မှအကျိုးတရားじゃသူကဒီသကုညင်စိဖြစ်တာပြိုင်နေတော့ဒါအချားမရှိဘူးစိတ်ဂျားကလားအချားမရှိဘူးဒါကြတဲ့တန့်ဖြစ်တဲ့တံပရိဆိုင်ဒါကို အကြာမရှိဘဲနဲ့ကျေစုပြုတဲ့သဘောမျိုးနော်ရှေ့စိတ်ချုပ်ပြောက်သွားမှ နောက်စိတ်ကဖြစ်ပေါ်လာတယ်အဲကြောင့်မို့ရှေ့စိတ်ပြောက်သွားတဲ့သဘောနောက်စိတ်ဖြစ်ပေါ်လာတဲ့အကြောင်းဖြစ်တယ်အဲတော့ရှေ့ရှေ့ဟုတ်လားနောက်နောက်စိတ်တွေဖြစ်ပေါ်လာဖို့အတွက်ရှေးသောစိတ်တွေအကြမလားဟုတ်လားချုပ်ပြောက်ကျေစုပြုနေတဲ့သဘောနန္ဒပစ္စည်းလို့ဒါခေါ်ပါတယ် ဇောကုညင်စိတ်မှာတာမရိဆိုင် နောက်မှာတာမရိဆိုင်ဖြစ်တယ်ဇောကုညင်စိတ်ချုပ်သွားမှပျောက်သွားမှဥပထေပြီခဏပဲသူကဖြစ်ပြီးပြတ်သွားအဲ့မှာတာမရိဆိုင်ကျေစုပြုလိုက်ဒါကိုမနောဓာတုတန်တံပြုတ်တခါစာဓမ္မနံတန်တံပြုတ်တခါနိစာဓမ္မနံနန္ဒပစ္စိနာပစ္စယောနောဒဆိုတာဒီမှာကဘာကိုပြောလဲတံတိဆိုင်တွေးဒီလိုမှတ်ထားမယ်နော်တံတိဆိုင်တွေး တာမရိဆိုင်တွေးမှာလည်းသူ့ရဲ့ရှင်မောရှင်မစေတသိက်တွေရှိတယ်အဲ့ဒါပါလဲဆိုတော့သန္ဓဗီဒီဝိရိယချင်းအညာသမစရိ10ပါဒါတွေအာယုံသွားပြီးတန်တံပြေကနိစ္စဓမ္မနံဘာပစ္စယအနန္တရတတ္တိပစ္စယတတ္တိတန်တရပစ္စယတတ္တိဖြင့်ကျေးဇူးခြားကာလမှာခြားကာလနော်ခြားနေတဲ့စိတ်မရှိဘူးချိန်ကာလတွေမရှိဘူးဘဝတွေမရှိဘူးတက်ဖြတ် နောက်အနန္တပစ္စည်းခေါ်ကြားမှာအကြားမရှိဘူးခြားမရှိဘူးဘုရားဥမာပြေရတာတော့စကြဝဠာမင်းကြီးစကြမင်းကြီးပေါ့နော်တကဘာလုံးအုပ်ချုပ်တဲ့စကြမင်းကြီးပေါ်ပေါက်လာသူဟုတ်လားနတ်ရွာဆန်သွားမှာတာကြီးဟာအလိုလိုတမ်းပြီးဟုတ်လားဌိနဆက်ပြီးခံစားွယ်ရှိတော့စကြမင်းရှိနေပြောရမရစကြဝဠာနတ်ရွာဆန်သွားပြီးတာကြီးကိုဌိန လွှဲလိုက်တယ်လို့ဒါကြောင့်မို့ဒီနန္ဒပစ္စည်းကိုစัจ जा မင်းဥပမာနဲ့ဥပမာပေးကြတယ်ပေါ့ဗျာဒါမျိုးမှတ်ထားအဲစကုညာနာဓာတုတန်တပိတကသာဓမ္မတာကအကျိုးအကြောင်းတရားမနောဓာတုယတန်တပိတကနိသဓမ္မနန္ဒအကျိုးတရားပစ္စုပန်တရားအနန္တရပစ္စေနာပစ္စယောပြီးတော့မှဒါဟုတ် တံပရိဆိုင်ပြီးတော့ဒီတံပရိဆိုင်ချုပ်ပြောက်သွားတယ်ကတန်ဒီရဏလာတယ်နော်အဲ့ဒါအတွက်ဆက်ဟောပြနေဘုရားကနော်ပြီးတော့မနောဓာတုနော်မနောဓာတုဆိုတာဒီတံပရိဆိုင်တွေ့ကိုဆိုလို့နော်တံပရိဆိုင်တွေ့တံပရိဆိုင်တွေ့မနောဓာတုတံပရိဆိုင်တွေ့တံပရိဆိုင်တွေ့ကခုနကတန်တံပြုတ်ကစားဒီမှာတံပရိဆိုင်တွေ့ကသူနဲ့ရှင်မောရှင်မစေတသိက်တွေရှိတယ် သာနာဗီဒီဝိရိယချင်းအညတမစရိ30ဒါလိုဘုန်းကြီးဇာလေးလည်းထောက်ထားပါနော်ပြီးတော့နောက်ရမှာဒါလေးလည်းရှင်းပြောကောပါဠိယုပပုံလေးရှင်းစကားမနောဓာတုတန်တံမြုဒ္ဒကာဇဓမ္မမနောဓာဆိုဒီတမ္ပတိဆိုင်တွေးကိုဆိုလိုတယ်စေတသိက်တွေကသူ့ရဲ့ရှင်ဘောရှင်ဘက်စေတသိက်တွေကိုတန်တံမြုဒ္ဒကာဇဓမ္မပြီးတော့မှတန်တိရဏဒီတန်တိရဏ၃ခုကိုနော်အဲ့ဒီကိုသွားမယ် တန်ရာစုံစမ်းနေကောင်းတာစုံစမ်းမယ်မကောင်းတာစုံစမ်းမယ်ဒါမျိုးပေါ့အဲ့ဒါကိုပါသုံးလဲမနောဝိညာဏဓာတုယဟောသကုဝိညာဏဓာသောတာဝိညာဏဓာခန္ဓာဝိညာဏဓာဇေဝဝိညာကာယဝိညာဏဓာသကုဝိညာဏဓာသဝိညာဏဓာသောတာဝိညာဏသောတာဝိညာဏဓာခန္ဓာဝိညာဏဓာခန္ဓာဝိညာဏဓာဇေဝဝိညာဏဓာဇေဝဝိညာဏဓာကာယဝိညာဏဓာကာယဝိညာဏဓာဒီပြင်စရဝဇ္ဇာနဲ့တမ္ပတိဆိုင်တွေက အနောတအဲ73ပါးစိတ်89ပါးရဲ့73ပါးနှုတ်လိုက်ကြံတဲ့စိတ်တွေကမနောဝိညာဏတတ်လို့ခေါ်တယ်ဒီတံပိဆိုင်တို့ကြံတဲ့စိတ်တွေပေါ့ဘုဒ္ဓမနရဝဇ္ဇဇောတွေပေါ့ဒါတွေကကုံတော့မနောတတ်တဲ့ပါသွားတယ်အဲ့ဒါကိုဘုရားကဒီမှာအဲ့ဒီဒီတန်နေရဏအတွက်ကိုမနောဝိညာဏဓာတုယဒါတန်နေရဏကိုဆိုလို့တယ်ဒီတန်နေရဏလေးကိုပြောလို့တယ်နော်ဘုဒ္ဓဖြစ်ခြင်းဒါလေးကိုကြည်ဟောနေတယ် နော်မနောဝိညာဏဓာတုယာဒီတဏိရဏလည်းဒီတဏိယသုံးခုကသူ့ရင်ဖြစ်တာမဟုတ်သူနဲ့တူ ရှင်မောရှင်မက်စေတသိက်တွေရှိတယ်အဲ့ဒါတွေကဘာလဲဆိုတော့သန္တပီတိဝိရိယကျင်တဲ့ဉာဏ်သမစီတွေ10ပါးပဲဒါဟောရည်ရွယ်ပြီးဘုရားကမနောဝိညာဏဓာတုယာတန်တံပြလကနိစ္စဓမ္မနံနော်ဈာထဲမှာခြားကာလဘဝခြားတာကာလခြားတာမရှိဘူးဒီစိတ်တွေစိတ်တဘာဝဖြစ်စေဟာ သူ့တဘာဝတိုင်းတိုင်းတိုင်းတိုင်းတန်းဖြစ်သွားအဲ့လိုခြားကာလမရှိဘဲနဲ့ကျေစုပြုတဲ့သဘောမျိုးအနန္တပစ္စယတတ္တိလို့ခေါ်တယ်နော်အနန္တပစ္စယတတ္တိဖြင့်ကျေစုပြုသွားတယ်ဒါပဲထဟောတာပဲဒီသောတာဝိညာဏဝိသီကြည့်ပြီးတော့သောတာဝိညာဏဓာတုယာတန်တံပြေတကာသဓမ္မဒီဒီဒီဝိသီသောတာတော်ဝိသီလေးကြည့်နော်ဒါလေးကြည့်သောတာဝိညာဉ်တွေးသောတာဝိညာဉ်တွေ သောတာဝိညာဏဓာတ်သူကလည်း စိတ်တတ်တတ်တွေဖြစ်တာမို့စေတသိက်တွေဖြစ်တယ်ဒါတွေလည်းသိထားပါဠိလိုချင်းသောတာဝိညာဏဓာရုတန်တံပိလကသာဓမ္မတိတံနော်ဒါကပစ္စည်းတရားသူနောကပါလေတံပတိဆိုင်နော်သောတာဝိညာဉ်စိတ်ချုပ်ပြောက်သွားပြီဥပတိပင်ဖြစ်ပြတ်သွားပြီဆိုတော့တံပတိဆိုင်လာဈာကာလမှာဈာကာလခြားမရှိပဲနဲ့ဒီကနေ့ကျေစုပြုဗျာဒါအနန္တပစ္စယဆိုင်အဲ့ဒါ တံပရိဆိုင်တွေးကိုရည်ရွယ်ပါလေမနောဓာတုတန်တံမြေတကာဇာဓမ္မတန်တံမြေတကာနိသဓမ္မနောဓာတုသတံပရိဆိုင်တွေးတန်တံမြေတကာနိသဓမ္မနံဒါကတော့ပါလေသူနဲ့ရှင်ဘောရှင်ဘစေတသိက်တွေသန္တာဗီဒီဝိရိယကျင့်တဲ့အညာသမစိတ်7ပါးအဲ့ဒါဘာနဲ့ပြည်ပြုလဲအနန္တတတ္တိမှာဈာကာလအခြားမရှိဘဲနဲ့ကျေစုပြုတဲ့အတွက်အနန္တပစ္စယတတ္တိဖြင့်ကျေစုပြုတယ် ဒီဝီထီလေးတွေတဝီထီချင်းကြည်ကြည်အပေါင်းကြည်ကြည်အတူတူပါပဲနော်ခုနနောက်ဆုံးဝီထီကြတော့ဘုန်းကြီးပစ္စဝိညာဉ်ဆိုပေါင်းရင်ဒီဝီထီကတော့ပို့ရှင်းတော့နော်ပြီးတော့မှနောက်ကြည့်လိုက်တမ္ပတိဆိုင်နောက်ကတန်ဒီရဏနော်တမ္ပတိဆိုင်ကိုမနောဓာတန်ဒီရဏကိုမနောဝိညာဏဓာတ်ဒီလိုခွဲထားတာဟုတ်လားအဲ့ဒါလည်းသဘောပေါက်တာ နော်တမ္ပတိဆိုင်အတွက်ကိုဘုရားပါမိတ်နဲ့မနောဓာတုတန်တံပြေရကသဓမ္မဟောဒီတမ္ပတိဆိုင်နေ သူ့နောက်ကတဏိရဏအတွက်ကတဏိရဏမနောဉာဏတာဖြတ်သွားမနောဉာဏဓာတုယတန်တံမြေတကနေစာဓမ္မနံအနန္တပစ္စေနပစ္စယောအတူတူပဲဒီဖြစ်ပေါ်ပုံလေးနောက်ကာဏဒရဝိသီသွားကြည့်လိုက်ဒီကာဏဝိညာဉ်တွေလေးကြည့်ပြီးတော့ကာဏဝိညာဏဓာတုသူနဲ့တူဖြစ်ပေါ်ဖြစ်ရှင်ပေါ်ရှင်ဘက်အတူတူကဖြစ်ပဲစေတသိက်တွေပါတယ်ဒါကိုကြည့်ပြီးတော့ ဂာဏဝိညာဏဓာတုတန်တံမြေပကသာဓမ္မဒါအကြောင်းတရားနော်ဒီဂာဏဝိညာဉ်စိတ်ချုပ်ပြောက်သွားပြီဆိုနောက်ကပဲတမ္ပတိဆိုင် စိတ်ကလုံးလုံးဖြစ်ပေါ်လာတာအနန္တတတ္တိဖြစ်တမ္ပတိဆိုင်စိတ်ကြတော့ဓာတ်အနေနဲ့ပြောမနောဓာတ်နော်တမ္ပတိဆိုင်ကိုကြည့်ဘုရားပါဟောလဲမနောဓာတုတမ္ပတိဆိုင်ကလည်းသူတကူလည်းဖြစ်တာမဟုတ်စေတသိက်တွေပါဖြစ်တယ် တန်တမိရကအနိစ္စဓမ္မနံပဲတတ္တိပိကျေအနန္တပစ္စယတတ္တိပိကျေစုပြုတဲ့အနန္တပစ္စည်းနာပစ္စယောဒီတံပရိဆိုင်နောက်မှာတန်ဒီရဏလာခုနဟောစဉ်နဲ့တူတူပဲတံပရိဆိုင်ကို မနောဒမနောဓာတုတံတံမြေတကာသဓမ္မစိတ်စိတ်တိတ်တိနော်ဒါကဘုန်းကြီးတို့အကြောင်းတရားတန်ဒီရဏကြတော့အကျိုးတရားမနောဝိညာဏဓာတ် မနောဝိညာဏဓာတုတန်သဗိရကနိစ္စဓမ္မနံအနန္တရပစ္စေနာပစ္စယောဒီဝိထီလေးမျက်စိနဲ့မြောင်ကြည့်တာနော်ကျန်တာတွေဒီဟောပုံကြီးပြီးတော့ဇေဝဝိညာဉ်စိတ်ကြည့်လိုက်ဇေဝဝိညာဉ်စိတ်လေးကြည့်ပြီးတော့ဘုရားပါဟောလေဇေဝဝိညာဏဓာတုသူကစိတ်ဆိုစေတသိက်တွေလည်းပါလာတန်တမ်းမြေကနိစ္စဓမ္မနံမှန်မယ်နော် ဒါလေးကြည်ဒါအကြောင်းတရားဒီလောက်ဒီတစ်ခါရတမ္ပတိဆိုင်ကျတော့မနောဒနော်တမ္ပတိဆိုင်ကြည်ပြပြပါလေမနောဓာတုတမ္ပတိဆိုင်သူရဲ့ရှင်မောရှင်မဲ့စေတသိက်တွေပါတယ်တန်တံမြတ်တကာနိသဓမ္မနံအနန္တရပစ္စေနပစ္စယောဒီတမ္ပတိဆိုင်ချုပ်ပြောက်သွားတဲ့ချိန်တန်နေဒနာကိုသွားပြီးဖြစ်ပေါ်လာတန်နေဒနာကိုအနန္တရတတ္တိဖြင့်ကျေစုပြုလိုက်တယ် တာမရိဆိုင်ကိုဘုန်းကြီးတို့ကဖရာပါဟောတာလေမနောဓာတုတန်တပိရကသာဓမ္မတန်ဒီရဏကြတော့ဖရာမနောဝိညာဏတန်နေတာဟောတာမနောဝိညာဏဓာတုယာတန်တပိရကနိစ္စဓမ္မနံနန္ဒပစ္စေနာပစ္စယောနော်ဝီတိလေးနားလည်မှဒါသဘောပေါက်ပါတယ်နောက်ကာဝိညာဉ်စိတ်လေးသွားကြအောင်လို့ကာယဝိညာဉ်တွေးကြည့်ပြီးတော့ဘုရားဗာမိန်နဲ့ကာယဝိညာဏဓာတု တန်တမ်းမြုပ်တကဇဓမ္မဒီတရားကအကြောင်းဒီအထောက်အသင်ပြီးရတဲ့ခါကျအကြောင်းကျိုးအကြောင်းကျိုးကွဲအောင်လေကျွတ်တာမယ်နော်ဒီလိုဆရာတော်ကြီးတွေအတန်ကောင်းကောင်းနဲ့ရွတ်ထားတဲ့ဟာလေးတွေရှိတယ်အကြောင်းကျိုးမကွဲတော့ဒီလိုပညာရှင်တွေသိလက်ခံခတ်တယ်ဘာဖြစ်ဖြစ်ဘယ်ပုဂ္ဂိုလ်ကဘယ်လိုပဲရွတ်ရွတ်ကိုကဒီပဋ္ဌာန်းတရားကိုရွတ်တဲ့အခါမှာဩဒါအကြောင်းတရားတွေပဲဒါအကျိုးတရားတွေပဲဒီအကြောင်းကြောင့်ဒီအကျိုးဖြစ်တာပဲ ဒီလိုသဘောပေါက်မယ်ဒီအကျိုးဖြစ်တဲ့ခါမှာလည်းဒီနန္ဒပစ္စည်းတတ္တိဖြစ်ကျေစုပြုလို့ကျေစုပြုပုံเนี่ยတခုနဲ့တခုမတူဘူးအာယုန်နေနဲ့ကျေစုပြုတာရှိတယ်အကြောင်းနော်ဟိဟိတ်နေနဲ့ကျေစုပြုတာရှိတယ်ဒေဝတိနေနဲ့ကျေစုပြုတာရှိတယ်အနန္တရအကြာမရှိအခြားမရှိသွားပြီကျေစုပြုတဲ့ဤစနစ်ပေါ့ခိုးဟောတာဒီလိုကျေစုပြုတဲ့နော်အကြောင်းကျိုးဖြစ်စင်ရလို့ကွဲတယ်ပေါ့ ကာယဝိညာဏဓာတုတန်တမြေတကဇဓမ္မဒါအကြောင်းတရားသူ့နောက်မှာတံပိဆိုင်ဒါဝမနောတနောဓာတုတန်တမြေတကမင်းစဓမ္မနာနာဒရပစ္စေနာပစ္စယောအကြောင်းပစ္စယောခြေစုပြုလေတံပိဆိုင်နောက်မှာတန်တိရဏတံပိဆိုင်ကိုဘုရားကပါဟောလေနောဓာတုတန်တမြေတကဇဓမ္မဉာဏ်နဲ့တန်တိရဏတံပိဆိုင်ဥပ္ပတိပင်ချုပ်ပြောက်သွားတယ် တဏိရဏဖြစ်အကြောင်းမနောဉာဏဓာတုယတန်တံပြေတကာနိဇာဓမ္မနံနန္ဒပစ္စေနပစ္စယောဒီပိစရဝိတိပေါ့ဒီသုံးချက်လေးမြင်အောင်ကြည့်တာနော်ပိစရဝိသကုညင်တံပရိယတန်နိရဏသောတောညင်တံပရိဇံတန်နိရဏဂာနဝညင်တံပရိဇံတန်နိရဏဇေဝဝညင်တံပရိဇံတန်နိရဏကာယဝညင်တံပရိဇံတန်နိရဏဒါဒါဒီအတွက်ဒါ နော်10မျိုးပြီးပါဘုရားဟောလိုက်တာဒါလေးတွေကြည့်ပြီးနောက်ရမှာဒီပရိမဘူရိမပြည့်စုံပရိမဘူရိမကုသလပြည့်စုံပြကုသလတပါဏနောက်ထပ်ကျတော့စောစောကဘုန်းကြီးတို့နောက်ထပ်ဝိသီဇာတစ်ခုပို့တာနော်ဝိပဿနာကိရိယာတွေခွဲတဲ့အားလေးတွေသိလို့ရှိရင်နောက်ကပါဠိတွေဟောစနစ်အဲ့လွယ်လွယ်ကူကူမြင်သိပါလိမ့်မယ်နော်ဒီနေ့ဒီလောက်နဲ့သင်ညာဒီနေ့ဟောပြောဆွဆုံးမှလည်းတရားတော်များကိုကြားနာကြတဲ့အတိုင်း နားတဲ့သဘောပေါက်ကျင့်ကြအထောက်နိုင်ကြသဖြင့်မညာပညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ဆရာတော်ဘုရားပြည့်စုံနဲ့ပြည့်စုံကြပါလိမ့်ရှင်ဘုရား။သာဓုသာဓုသာဓုပါဘုရား။